ဒီနေ့သာသနာတော်နှစ်2564ခုကောဇာနှစ်1382ခုရာသူလာဇန်4ရက်2021ခုတလပိုင်း16ရက်စနေနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမုံဝရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှူရှင်များနဲ့တကွ လိုင်းမော်နေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်ဘုဘုံတို့စနေတနင်္ဂနွေဥပုံနေ့ညစဉ်၈နာရီအချိန်မှာပြုလုပ်နေကြဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားခြင်းတရားဒေသနာများနာယူမှတ်သားကြခြင်း မြင့်မြတ်တဲ့ကုသိုလ်ကောင်းမှုကြိုးပမ်းအထောက်ကြတဲ့အခါကာလမှာဒီနေ့ည ဓမ္မဒါနအလှရှင်များဖြစ်ကြတဲ့နှစ်ဖက်မိဘများဖြစ်သော ဥချစ်သေးဒေါ်အမှုစိန်ဥအောင်ဝင်းဒေါ်ပုရောအားအမှုထားပြီးတော့ကိုဝင်းမြင့်မဆာစာမိသားစု USA တဲ့နောက်ပြီးတော့ကျေးဇူးရှင်ဖခင်ကြီးဥလှအိုးကွယ်လွန်ခြင်း22နှစ်ပြည့်ရာရှိစုပြီးတော့သာသမီမြေမြင့်တစုလှိုင်မြို့နယ်ရန်ကုန်မြို့တဲ့ နောက်ပြီးတော့မမိုးမိုးကြီးမွေးနေ့အလှရန်ကုန်မြို့တဲ့နောက်ပြီးတော့ဒီနေ့မှာဘုန်းဘုန်းတို့လှူထားကြတဲ့မမိုးဆန်နဲ့အသေးခွဲစိတ်အထူးကိုဆရာဝန်မာကြီးဒေါက်တာပပစင်ကာပူဇန်နဝါရီလမှာကြာရောက်တဲ့မွေးနေ့အလှတဲ့အဲ့ဒါဘုန်းဘုန်းတို့ဒီမိသားစုတို့ရဲ့ဓမ္မပူဇာကို အနုမောဒနာဖြစ်စေဖို့ဗတ်ကြားပြပါတယ်နော်အဲ့ဒါဘုန်းဘုန်းတို့ဒီကနေ့ညနာယူကြည်ညိုကြရမယ်တရားဒေသနာကမင်္ဂလာတရားတော်အပိုင်း7နှစ်ပေါ့နော်မာတာပိတုဥပဋ္ဌာနာ ပုဒ္ဒဒါရတသင်္ကဟော အနာကုလာစကမ္မန္တာဧတမင်္ဂလမုဒ္ဓမံဒီရောက်သွားပြီနော် ဒီကနေ့ညအနာကုလသကမ္မန္တာအနာကုလဆိုတာမရှုပ်ထွေးခြင်းလို့အဓိပ္ပာယ်ရတယ်ကမ္မန္တဆိုတာအမှုကိစ္စအလုပ်ကိစ္စတွေကိုမရှုပ်ထွေးအောင် လုပ်တဲ့ခြင်းဟာမင်္ဂလာတဲ့အာကုလဆိုတာရှုပ်ထွေးတာအဲ့တော့ရိုးရိုးလေးဒီမင်္ဂလာကိုဘယ်လိုနားလည်ရမှာလဲဆိုတော့မရှုပ်အောင်နေတတ်တာ မင်္ဂလာလို့ ရှုပ်တယ်ဆိုတဲ့စကားလုံးကအတိဘယ်ဖွင့်ရမယ်ဆိုရင် तू ကအလွန်ကျေပြန့်ရှုပ်တာရှုပ်လိုက်တာ ပြောနေကြတယ်ဘလို့နေရာမျိုးမှာ ရှုပ်တယ်လို့ပြောကြတော့ရှုပ်တယ်လို့ပြောတဲ့နေရာတွေအများကြီးရှိတယ်နော်ဒါဒီကနေ့ညတရားကနည်းနည်းလေးခွဲခြမ်းဝေဖန်ပြီးတော့ပြောရမယ့်အနေအထားမှာရှိဟုတ်လားတဖြည်းဖြည်းနဲ့ဘုန်းဘုန်းတို့မင်္ဂလာတရားက ဟိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ရဲ့အရွယ်ကလည်းနည်းနည်းကြီးလာပြီလို့ဆိုကြပါစို့အတေဝနာစဘာလနာပဏိတာနိစတေဝနာပူဇာစပူဇာနေရနဲ့ဧတမင်္ဂလမုဒ္ဓမံပြန်ပြီးတော့နှလုံးသွင်းကြည့်လူငယ်လေးဘဝကလေးလေးဘဝကောင်းတဲ့လူနဲ့တွေ့မိဖို့အရေးကြီးတယ်မကောင်းတဲ့လူနဲ့မတွေ့မိဖို့အရေးကြီးတယ်ဘာကတန်ဖိုးရှိတယ်ဘာကတန်ဖိုးမရှိဘူးဆိုတာလောက်ကိုအခြေခံကြကြခွဲခြားနားလည်ပြီးတော့ တန်ဖိုးရှိတဲ့အရာတွေကိုမျက်နှိုးတတ်တဲ့ပူဇော်တတ်တဲ့အလေးအမြတ်ထားတတ်တဲ့စိတ်ကလေးရှိဖို့လည်းအရေးကြီးတယ်။ဟုတ်လား။အဲ့ဒါပြီးတော့ပါလာတော့ပတိရူပဒေတာဝါသောစာပုပ္ပိစာကတပုံညတာအတ္တတမ္မာပဏိတိစာဧတမင်္ဂလမုဒ္ဓမာလူတယောက်ကြီးပွားဖို့ချမ်းသာဖို့ဆိုရင်မင်္ဂလာဆိုတာကြီးပွားခြင်းရဲ့အကြောင်းချမ်းသာခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းလို့ဆိုတာကို လူတယောက်ကြီးပွားဖို့ချမ်းသာဖို့ဆိုလို့ရှိရင်ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့အရက်ဒေတာမှာနေမိဖို့လည်းအလွန်ရေးကြည့်တယ်ပတိရူပဒေတာဝါဒဟုတ်လားပြီးတော့ဘာတော့ရှေးကုသိုလ်ကောင်းမှု အထူးလဲပါလာဖို့အရေးကြီးတယ်အခုဘုံဘုံတို့ဖြစ်နေတဲ့အနေအထားတွေကဒီဘဝဖြစ်နေတဲ့အခြေအနေအရရဟာအတိတ်ဘဝအတိတ်ကာလကနော်ကိုပြုတ်မှုခဲ့တဲ့ ကိုထားခဲ့တဲ့စေတနာကိုလုပ်ခဲ့တဲ့အလုပ်တွေနဲ့တန်တဲ့အကျိုးရလဒ်တွေကိုဟုတ်လားဒါကြောင့်မင်္ဂလာရှိဖို့ဆိုလို့ရှိရင်ပုပ္ပေစကတပုံညတာလည်းပဲပါဖို့အရေးကြီးတယ်ပြီးတော့ဗါတော့အတ္တတမ္မာပဏိရိစနော်အလွန်အရေးကြီးတဲ့မင်္ဂလာတရားကိုကိုကို ကောင်းအောင်ထားနိုင်ဖို့လိုတယ်ကိုကိုကိုဆိုတဲ့နေရာမှာအဓိကကကိုယ်စိတ်ကိုကောင်းကောင်းထားရမယ်စိတ်ကောင်းလေးထားရမယ်ဟောအဲ့ဒါတဆင့်တက်လာပြီနောက်ဘယ်ကထားရောက်သွားတော့ ဘာဟုတ်သစ္စင်စာတိတ်ပင်စာဝိနယောစာသူတိတ်ခိတော သူဘာတိတာစယာဝါစာဧတမင်္ဂလမုဒ္ဓမဘာဟုတ်သစ္စင်စာတိတ်ပင်စာအသိပညာတွေအတတ်ပညာတွေဝိဇ္ဇာပညာရက်တွေသိပ္ပံပညာရက်တွေဒါတွေကိုတက်ကြွရမယ်နားလည်ရမယ်သိရမယ်မြင်ရမယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုဘလို့ရအောင်အားထုတ်ရတယ်ဆိုတဲ့နိလန်းတွေကစာသိရမယ်ဟုတ်လားဘာဟုတ်သစ္စင်စာသိပ္ပင်စာဝိနယောစာသူတိတ်ခိတော လူလောကမှာလူအဖွဲ့အစည်းထဲမှာနေနေကြတဲ့လူတွေဟာနော်လူအဖွဲ့အစည်းနဲ့မဆန့်ကျင်တဲ့လူအဖွဲ့အစည်းတွေမထိခိုက်နိုင်တဲ့ဝီနီစည်းကံဥပဒေကိုနားလည်ပြီးတော့လိုက်နာရမယ်။နော်သင်ယူပြီးတော့လေ့ကျင့်နိုင်ရမယ်။ကျင့်သုံးနိုင်ရမယ်။ဒါမှမင်္ဂလာရှိမှာနော်။ပြီးတော့ဗါတဲ့တုံးသူဘာတိတာစရာဝါစာ အလွန်ရေးပါတဲ့မင်္ဂလာပဲသူလဲ။နော်အကျိုးရှိတဲ့မှန်ကန်တဲ့ကောင်းမွန်တဲ့ ယဉ်ကျေးတဲ့ချိုသာတဲ့စကားများမင်္ဂလာရှိတယ်။အဲ့ဒီကနေဘုံဘုံတို့တဆင့်တက်လာလိုက်တာဒီကနေ့မာတာပိတုဥပဒါနံပုတ္တဒါရတသင်္ကဟောအနာကုလာစကမ္မန္တာဣတမင်္ဂလမုဒ္ဓမ။မိခင်ဖခင်ကျေးဇူးရှင်တို့ကိုပြုစုလုပ်ကြွေးခြင်းသာသမီတွေဇနီးမယားတွေကိုပြုစုလုပ်ကြွေးခြင်းအဲ့ဒါပြီးတော့ခုပါတော့မရှုပ်ထွေးအောင်နေတတ်တာ မင်္ဂလာ။ ဒီမင်္ဂလာဒီမင်္ဂလာတရားလည်းအလွန်ပြောစရာကောင်းနော်အာကုလဆိုတာရှုပ်ထွေးတာအနာကုလဆိုတာ မရှုပ်ထွေးတာကမ္မန္တဆိုတာအမှုကိစ္စမရှုပ်အောင်လုပ်တဲ့ရမယ်မရှုပ်အောင်ပြောတဲ့ရမယ်မရှုပ်အောင်တွေးတဲ့ရမယ်ရှုပ်အောင်မလုပ်ရဘူးရှုပ်အောင်မပြောရဘူးရှုပ်အောင်မတွေးရဘူးကိုယ့်ရဲ့ကာယကံဝစီကံမနောကံကံ၃ပါးဟာနော်လုပ်ပြီးတဲ့နောက်ပြောပြီးတဲ့နောက် တွေးပြီးတဲ့နောက်မှာအရှုပ်တွေကြံမနေစေရဘူးအဲ့တော့မရှုပ်အောင်ဘယ်လိုလုပ်ရမှာတော့အကြံဉာဏ်လေးဖုံဖုံစဉ်းစားကြည့်တယ်မရှုပ်အောင်ကလှုပ်တဲ့နာကိုလှုပ်ဖို့နဲ့မလှုပ်တဲ့နာကိုမလှုပ်ဖို့ပဲဒါအနှစ်ချုပ်ပြီးတော့ပြောလိုက်တာနော်ဟုတ်တယ်တော့လှုပ်တဲ့နာကိုလှုပ်ဖို့နဲ့မလှုပ်တဲ့နာကိုမလှုပ်ဖို့လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်မှမရှုပ်မှလှုပ်တဲ့လှုပ်ထိုက်တာကိုမလှုပ်ဘူးဆိုရင်လည်းရှုပ်ဦးမှာပဲသူ့တာဝန်မကြည့်ဘူးဆိုရင် သူလောက်ရမယ့်တာဝန်သူကသူမလောက်တာကိုအစသူ့အတွက်ရောသူများအတွက်ရောအကုန်လုံးကိုရှုပ်ထွေးမှုတွေကိုဖြစ်စေတယ်ကိုတာဝန်ကိုမလုပ်ဘူးဆိုရင်အဲ့ဒါရှင်းရတော့မှာလေဟုတ်လားလှုပ်တဲ့နာကိုမလှုပ်တာဟာလည်းပဲရှုပ်ထွေးမှုကိုဖြစ်စေတယ်လို့မလှုပ်တဲ့နာကိုလှုပ်တာဟာလည်းရှုပ်ထွေးမှုကိုဖြစ်စေတာပဲသူကဘိုးတောင်ဖြစ်စေသေးတယ်များသောအားဖြင့်ရှုပ်နေကြတာတွေကမလှုပ်တဲ့နာတွေရှောက်လို့လို့အရှုပ်တွေကြံနေရတာဟုတ်တယ်မဟုတ်လားအဲ့လိုပဲ ပြောသင့်တာကိုပြောဖို့လိုတယ်မပြောသင့်တာကိုမပြောဖို့လိုတယ်ပြောသင့်တာကိုမပြောဘူးဆိုရင်လည်းရှုံးမှာပဲတချို့မြုံစီကြီးနဲ့ဟုတ်လားဒါပြောအောင်မသိရတဲ့နဲ့မပြောဘူး तू မပြောလိုက်လို့အကုန်ရှုပ်ကုန်တာဟာမင်းအဲ့တော့ပြောပါလားဘာလို့မပြောတာတော့ဟာ तू ပြောသင့်ပြောလိုက်တာကိုမပြောလိုက်တဲ့အတွက်ကြောင့်ရှုပ်ကုန်တာတွေရှိတယ်အဲ့ဒါလိုပဲဘုံဘုံတို့ပြောသင့်ပြောလိုက်တာကိုမပြောလို့ရှုပ်တယ်လို့မပြောသင့်မပြောလိုက်တာတွေကိုပြောလို့ရှုပ်သွားတာတွေ ဟာ तू ကလက်ပိုးများတာပဲလဲပဲနေမှာပါဟုတ်လားပြောတဲ့နာမပြောလို့ရှုပ်တာရှိရလို့မပြောတဲ့နာပြောလိုက်လို့ရှုပ်သွားတာလည်းရှိတယ်နောက်စကားတခွန်းအထွက်မှားလို့အပြောမှားလို့ဟာရှင်းလို့ကိုမပြီးနိုင်တော့ဘူးရှုပ်လိုက်တာရှုပ်လိုက်တာလူလောကကြီးမှာမပြောတဲ့နာကိုပြောရနေလို့ရှုပ်သွားတာလေဟုတ်လားချို့ဆိုရှင်းလို့ကိုမပြီးဘူးတရားယုံတက်ရှင်ဟာမပြီးဘူးတစ်နှစ်နဲ့မပြီးနှစ်နှစ်နဲ့မပြီးအရှုပ်တွေအရှုပ်တွေဟုတ်လားဘာလို့ဘုံဘုံတို့တိတိကျကျနာမည်တက်ပြဖို့ ခက်ခဲပါတယ်ဘာလို့ဆိုအလွန်ကြေပြန့်တဲ့အကြောင်းအရာကြီးဖြစ်နေလို့ဘလို့အလုပ်တွေကရှုပ်တယ်ဘလို့အပြောတွေကရှုပ်တယ်လို့ဟာကနန်းထိုးပြီးတော့ပြဖို့မလွယ်ဘူးဟုတ်လားကိုယ့်အကွန်ဒါညံနဲ့စီစေးရမယ်အဲ့ဒါလိုပဲဘုံဘုံတို့အတွေးတွေမတွေးသင့်တဲ့အတွေးတွေရှိတယ်တွေးသင့်တဲ့အတွေးရှိတယ်တွေးသင့်တဲ့အတွေးကိုမတွေးဘူးမတွေးသင့်တဲ့အတွေးကိုတွေးမယ်ဆိုရင် तू လည်းပဲရှုပ်ဖို့အတွက်အဲ့ဒါမျိုးစေ့ချတော့တာသူကသူတွေးနေုံလောက်နဲ့ဘာမှအရေးမကြီးဘူးလို့သွားမထင်နဲ့ သောတော်တော်ကပြောတဲ့အပြောတို့အလုပ်တို့ဆိုတာကအဲ့ဒီအတွေးပေါ်အခြေခံတာအတွေးရဆရာကြီးပဲရှုပ်တာတွေတွေးနေတဲ့လူကလှုပ်တော့မှရှုပ်တာတွေပြောတော့မှရှုပ်တာတွေသူ့စိတ်ထဲကွာစားမရှင်းဘူးလေဟုတ်လားစဉ်းစားကြည့်နော်ဒါကြောင့်အနာကုလစကမ္မန္တာဒီမင်္ဂလာတရားပြောရတာအလွန်ကျေပြတ်တယ်လို့ဘုံဘုံထင်တယ်ဒါငငယ်တုန်းကတော့ပြောရရင်ကောင်းကောင်းကိုနားမလည်ဘူးဟုတ်လားနော်အနာကုလစကမ္မန္တာနော်မရှုပ်ထွေးအောင်နေတတ်တာ မင်္ဂလာ တော့ရှုပ်ထွေးတယ်ဆိုတာဘာတော့မလုံတဲ့နာတွေကိုလုံမိခြင်းလုံတဲ့နာကိုမလုံလိုက်မိခြင်းမပြောတဲ့နာကိုပြောမိခြင်းပြောတဲ့နာကိုမပြောလိုက်မိခြင်းမတွေးတဲ့နာကိုတွေးမိခြင်းတွေးတဲ့နာကိုမတွေးမိခြင်းဒါတွေဟာဘာတော့ရှုပ်ထွေးခြင်းရဲ့အကြောင်းတွေပေါ့နော်အဲ့ဒါလိုမျိုးရှုပ်အောင်ဘုံဘုံတို့လုံမယ်ပြောမယ်တွေးမယ်ဆိုရင်တော့ဒါအမင်္ဂလာ ဖြစ်သွားပြီကြီးပွားခြင်းချမ်းသာခြင်းပြည့်စုံခြင်းရဲ့အကြောင်းတရားပြည့်စည်သွားပြီမကြီးပွားတော့ဘူးဆုပ်ယုပ်တော့မယ် မချမ်းသာတော့ဘူးဆင်းရဲတော့မယ်မပြည့်စုံတော့ဘူးချွတ်တဲ့တော့မယ်ဟုတ်လားဘာလို့ဆိုမင်္ဂလာပြတ်သွားနော်ဒါကြောင့်ဘုံဘုံတို့မရှုပ်ထွေးအောင်နေတတ်ဖို့အလွန်မှအရေးကြီးတယ်ကိုအခုလုံနေတဲ့လုံရက်တွေကိုအခုပြောနေတဲ့ပြောနေတဲ့နော်အပြောတွေကိုယ့်ရဲ့ပြစ္ဆုတ်ပါကိုယ့်ရဲ့အနာဂတ်ကိုရှုပ်ထွေးမှုကိုချမ်းမထားစေသင့်ဘူးကိုယ့်ရဲ့ပြစ္ဆုတ်ပန်တိုင်းပြစ္ဆုတ်ပန်တိုင်းဟာကိုယ့်အနာဂတ်အတွက်ရှုပ်ထွေးတာတွေကိုချမ်းထားတယ်ကိုယ်ပဲရှင်းရမှာ အဲ့ဒီအနာဂတ်ကတစ်ချိန်ပြစ္ဆုတ်ပံဖြစ်လာပြီဆိုဟာအဲ့ဒါဒုက္ခရောက်တော့တာဟုတ်လားဒါကြောင့်မလို့ဘုန်းဘုန်းတို့မရှုပ်ထွေးအောင် နေရမေရှုပ်ထွေးတယ်ဆိုတာဘာတော့ဒါပြန်ပြောတာနော် ပြန်မှတ်မိအောင်မှတ်အနှစ်ချုပ်ပြောရရင်မလုတ်တင်တာကိုလုတ်တာနဲ့လုတ်တင်တာကိုမလုတ်တာအပြောကိုလည်းအလုတ်ထဲထဲအတွေးကိုလည်းအလုတ်ထဲထဲဟုတ်လားလုတ်တင်တာကိုမလုတ်ဘူးမလုတ်တင်တာကိုလုတ်ပြီးအဲ့ဒါရှုပ်တော့မယ်ဒါကိုနားလေရအောင်နော်အဲ့တော့ဘုန်းဘုန်းတို့စာထဲမှာ ဒီမရှုပ်ထွေးကြောင်းတရား၅ပါးဆိုပြီးတော့ဒီမင်္ဂလာတုတ်တံကိုဖွင့်ဆိုတဲ့နော်အဖွင့်ကျမ်းစာတွေထဲမှာရေးပြထားတယ်အဲ့ဒါကိုနော်ပေကြီးနေတရားရေးတော်မူတဲ့တပြေကံစတော်ဘုရားကြီးကဆောင်းဘုတ်ကလေးစီပြီးတော့ပြောတယ်ရှုပ်ထွေးစေတတ်တဲ့အကြောင်းတရားတွေကိုဖယ်ရှားဖို့အတွက်မရှုပ်ထွေးအောင်နေတဲ့ရမယ်မရှုပ်ထွေးအောင်ဘလို့နေရမလို့တဲ့သူက၅မျိုးပြထားတယ်ဒါကလူလက်ပိုင်းအတွက်လူငယ်ပိုင်းအတွက် ဟိုလောကီပြောရရင်တော့လောကီ ကိစ္စတွေနဲ့အလွန်မှပတ်သက်တယ်ပေါ့ဆိုရဘယ်လိုလေးရေးပြထားတော့ချိန်ခါတိလင့်တင့်အောင်ပြုခြင်းမပြင်းမရှိလုံးလရှိလျက်မပြက်စီးစေအလုပ်တွေရှုပ်ပွေမရှိရအချိန်ခါကိုသိရမယ်လှုပ်တဲ့အချိန်မှာလှုပ်လိုက်ရမယ်နောက်မကြသေးနဲ့အချိန်မစွဲနဲ့ အချိန်ကိုသိရမယ်ဟာအချိန်မကြာသေးဘဲနဲ့လောပြီးတော့ဇောကပ်ပြီးတော့တချို့ကလည်းပြာရခတ်ပြီးတော့ကြိုကြိုပြီးတော့လှုပ်တာလည်းရှိသေးတယ်အဲ့ဒါလည်းတစ်ခါလေအဆင်မပြေဘူးအတကွက်တိဝင်အောင်အချိန်ကိုကြည့်တတ်ရမယ်ဘယ်အချိန်မှာဘလို့လေးလှုပ်ရမယ်ဘယ်အချိန်ကတော့မလှုပ်သင့်ဘူးအချိန်ကသိရမယ်များသောအားဖြင့်တော့အချိန်ဆွဲတဲ့အတွက်ကြောင့်လုပ်ငန်းတွေမပြီးမပြတ်ဖြစ်ပြီးတော့ဟာမနေ့ကလှုပ်ရမယ့်လုပ်ကိုနေ့လယ်မှလှုပ်တော့ညနေကျတော့အလုပ်တွေကပုံကုန်ရောအလုပ်တွေကပုံတဲ့အခါကျတော့ မြန်မြန်လှုပ်တဲ့တော့အလုပ်တွေကလည်းမသေးမသက်မသက်မရမပီမပြင်းတွေဖြစ်ကုန်ရောရှုပ်ကုန်ပြီအဲ့ဒီမှာอืมဒါမှမဟုတ်အချိန်ခါကိုသိပြီးတော့အလုပ်လုပ်ရမယ်တဲ့အလုပ်မရှုပ်အောင်ဟာအလုပ်အလွန်ရှုပ်တာပဲဆိုအချိန်မသိဘဲနဲ့လှုပ်လိုက်တဲ့အတွက်ကြောင့်အလုပ်တွေရှုပ်ကုန်တာရှိတယ်နော်အဲ့ဒါလိုပဲတဲ့တင့်အောင်ပြုခြင်းတဲ့တင့်တင့်လျောက်ပတ်လျောကံအောင်ပြုတတ်ရမယ်ပြောတတ်ရမယ်တွေးတတ်ရမယ်မတင့်တင့်တာတွေမလျောက်ပတ်တာတွေမတင့်တော်တာတွေကိုပြုတာတွေပြောတာတွေတွေးတာတွေကိုမလုပ်ရဘူး မသင့်တော်တာတွေကိုလှုပ်လိုက်လို့ရှုပ်သွားတာတွေအများကြီးရှိတယ်ဟုတ်လားချိန်ခါတိလင့်တင့်အောင်ပြုခြင်းတဲ့ပြီးတော့ပါတော့မပြင်းမရည်တဲ့ပြင်းရင်လည်းရှုပ်ဦးမှာပဲအဲ့ဒီပြင်းလို့ ရှုပ်တာတွေကတအားကိုများတယ်ပြင်းရည်နေတာအလုတ်ကိုကြောက်ပြီးတော့ဘာလို့မှမလုပ်ချင်ပြင်းရည်နေတယ်ပြင်းရည်နေတော့ဘာမှအလုံးမလုပ်တဲ့အခါကျတော့ကောင်းကျိုးချမ်းသာဘာမှထွက်မလာဘူးလေ ထွက်မလာတော့လှုပ်တာမလှုပ်ချင်တာကောင်းကျိုးချမ်းသာကြတော့လဲရကျင်သေးတယ်အကျိုးရလက်ကြတော့လည်းပဲရကျင်သေးတယ်အဲ့ဒီမှာမတော်မတရားတွေလှုပ်ဟာအမျိုးမျိုးရှုပ်ကုန်တယ်ပြင်းရင်ရဲ့နောက်ဆက်တွဲဟာအရှုပ်တွေပဲတရားမလို့မပြင်းနဲ့တဲ့အလုံးလုံးရမယ်မပြင်းမရည်လုံလရှိလျက်တယ်ဟောသရုထအင်္ဂါကိုလုံလရှိလျက်လို့ထက်ထက်တယ်စောစောမပြင်းတာနဲ့လုံလရှိတာနဲ့အတူတူပဲမဟုတ်လားဆိုတော့မတူဘူးတဲ့ပြင်းတဲ့လူကအကုန်းကိုပြင်းတာခုဒီမှာလုံလရှိရမယ်ဆိုတာကသူကဘာကိုပြောတာအောင်ဆိုတော့ ဟိုသူပြင်းတာတော့မဟုတ်ဒါပေမဲ့အကျိုးရှိတဲ့ကိုလိုရမယ့်အလုပ်ကို တိတိယောက်ယောက်ဆွဆွမြင်းမြင်းနော်ခိုင်ခိုင်မာမာမလုံနိုင်တာလုံလဝရိယဇွဲမရှိတဲ့သဘောပေါ့ပြင်းတဲ့လူကတော့ तू ကဒါရက်ပိုဆိုးတယ် तू ကအကုန်ပြင်းတာ तू ကဘာမှကို तू ကသုံးစားလို့မရဘူးပေါ့နော်ဒီလူတွေကတော့အဲ့ဒါသူတို့ဘဝအရှုပ်တွေကြီးသူတို့နဲ့နှိစက်တဲ့လူတွေကသူတို့အရှုပ်လိုက်ရှင်းနေရမှာဟုတ်လား မပြင်းမရည်လုံလရှိလျက်မပြင်းုံနဲ့မကဘူးဘာဘာရှိရမလို့လုံလရှိရမယ်အဲ့လုံလရှိရမယ်ဆိုတာထဲမှာ तू ကကောင်းကျိုးချမ်းသာကိုရအောင်ဘယ်လိုလုပ်ရမလဲဆိုတဲ့နီလန်းကိုသိတဲ့ပညာလဲပါတယ်တဲ့အလုတ်လုတ်တဲ့ယုံနဲ့ဟိုအလုတ်လုတ်ချင်စိတ်ရှိယုံနဲ့မဟုတ်ဘူးအလုတ်ကိုလည်းလုတ်တဲ့ရမယ်တမင်ချက်တာပဲဖြစ်ဖြစ်ရုပ်စွာအဆုံးပေါ့နော်နောက်ဆုံးတရားအထုတ်တာပဲဖြစ်ဖြစ်အဆင့်အမြင့်ဆုံးပေါ့နော်အထုတ်ချင်စိတ်ရှိသလို နီလန်းတကြလည်းအထုတ်တက်ရမယ်။ထမင်းချက်ချင်းစိတ်ရှိသလိုစားကောင်အောင်လည်းချက်တက်ရမယ်။လုံးလာကသူကအဲ့လောက်သူကနေကျေသွားဒီမှာကြတော့နော်။ချိန်ခါတိလင့်တင့်အောင်ပြုခြင်းမပြင်းမရှိလုံးလာရှိလျက်ငါးခုမြောက်ကမပြက်စီးသေးတဲ့။စီးပွားဥစ္စာတွေကိုမပြက်စီးစေနဲ့အလုပ်တွေကိုမပြက်စီးစေနဲ့တဲ့။ကောင်းမွန်တဲ့အလုပ်တွေကိုမပြက်စီးသွားစေနဲ့။ဟုတ်လား။အဲ့တော့ပြက်စီးတယ်ဆိုတာကြတော့သူက စီးပွားရေးပြက်သွားတာဥစ္စာပစ္စည်းပြက်သွားတာလည်းပဲပျက်စီးခြင်းတစ်မျိုးပဲအလုပ်ပြက်ခြင်းအကြောင်းတစ်မျိုးပဲတဲ့ဘာမှမဆိုတချို့အလုပ်တွေကအိုက်ဆန်ထဲမှာလုပ်လို့ရတာဥစ္စာပစ္စည်းထဲမှာလုပ်လို့ရတာဥစ္စာပစ္စည်းမရှိလို့ရှင်တချို့အလုပ်တွေကလုပ်လို့မရဘူးဒါမှမဟုတ်ဒီစီးပွားရေးကိုဥစ္စာပစ္စည်းကိုပျက်စီးစေတဲ့အနေအထားလည်းပဲအလုပ်ပျက်စီးခြင်းရဲ့အကြောင်းတွေကိုထည့်ရတယ်တဲ့နားလည်မလားမသိဘူးဒါတပြေကဆရာတော်ကြီးကတိတိကျကျလေးရှင်းပြထားလို့ဘုမို့ကလည်းပြောတတ်တာနော်ကိုညံတဲ့ကိုဆိုရင်တော့မပြောတတ်ပါဘူးဟုတ်လား အဲ့တော့ဒါရှုပ်ထွေးကြောင်းတရား၅ပါးကိုရှောင်ထားတာမရှုပ်ထွေးကြောင်းတရား၅ပါးပေါ့နော်ချိန်ခါတိလင့်တင့်အောင်ပြုခြင်းမပြင်းမရည်လုံးလရှိလျက်မပြည့်စည်စေတဲ့နော်အချိန်ခါကိုသိရမယ်နော်ဆန္ဒတွေစောပြီးတော့ကြိုးပြီးတော့ဟာတခါတည်းနော်လုံးလတွေလွန်ခဲ့ပြီးတော့တချို့ကကြတော့လည်းပဲဒါလွဲကုန်တာလည်းရှိများစုကတော့အချိန်ဆွဲပြီးတော့နောက်ကျပြီးတော့လွဲတာများဟုတ်လားနောက်တင်းတင်းလျောက်ပတ်အောင်လုပ်တရမယ်မပြင်းမရည်လုပ်ရမယ်လုံးလရှိရမယ် မပြက်စီးစေနဲ့အလုပ်တွေကိုမပြက်စီးစေနဲ့အလုပ်ပြက်စီးအောင်ငါကိုရဲ့ဆက်ဆံရေးတွေညံ့သွားလို့တချို့အလုပ်ပြက်စီးတာရှိတယ်အမျိုးမျိုးပါပဲဒါတွေကအပြောတွေတွေကအလုံးကိုကျေပြန့်ပါတယ်ဟုတ်လားအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့ချိန်ခါတိလင်တင့်အောင်ပြုပြင်တင့်အောင်ပြုခြင်းမပြင်းမရှိလုံးလရှိလဲမပြည့်စည်စေဆိုတဲ့အဲ့ဒီ၅ခုထဲမှာဒီ၄ခုနဲ့ပတ်သက်ပြီးတော့နော်စဉ်းစားစရာကောင်းတဲ့ ချိန်ခါတိလင့်တင့်အောင်ပြုခြင်းမပြင်းမရည်လုံးလရှိလျက်ဆိုတဲ့မရှုပ်ထွေးကြောင်းတရား၅ပါးတည်းကအဲ့ဒီ၄ပါးနဲ့ပတ်သက်တဲ့အကြောင်းအရာလေးတစ်ခုနည်းနည်းဖုံဖုံပြောဖို့ရွေးချယ်ထားတယ်။များသောအားဖြင့်တချို့ဒေသနာတွေထဲမှာလုံလဝရိယနဲ့ပတ်သက်ပြီးတော့ပုံပုံတို့ဒီအကြောင်းအရာလေးကိုကြိမ်ဖန်များစွာပြောဖို့ပါတယ်။သူကလုံလဝရိယတစ်ခုတည်းနဲ့ ပတ်သက်ပြီးတော့ပြောစရာကောင်းတာတော့မဟုတ်ဘူးချိန်ခါတိလင်းနဲ့လည်းပြောစရာကောင်းတယ်တင့်အောင်ပြူခြင်းနဲ့လည်းပြောစရာကောင်းတယ်မပြင်းမရည်လုံလရှိလျက်ဆိုတဲ့နှစ်ချက်နဲ့လည်းပြောစရာကောင်းတယ်အဲ့ဒါကဘာလဲဆိုတော့မြတ်စွာဘုရားလက်ထက်ကယဟန်တစ်ပါးရဲ့အကြောင်းပေါ့နော်ဗราဏကမ္မိကတိတ်တမထေတဲ့တိတ်တမထေလိုပဲလွယ်လွယ်မှတ်ပေါ့ဟုတ်လားအဲ့ဒါသူကသူတို့တငယ်ချင်း၃ကြိတ်ယဟန်အတူတူပြုတ်လာကြတာ အဲ့ဒါဝါဆိုကအနီးကြတော့သူတို့ကအဝိထိမျိုးလေးရပဲဒါမြတ်စွာဘုရားဇေတဝန်ကြောက်မှတရင်သုံးအဲ့ဒါသူတို့ယဟန်ဖြစ်အဲ့ဒါကြံတဲ့သူ့တငယ်ချင်းယဟန်တွေအကုန်လုံးကမြတ်စွာဘုရားတရားကမ္မထံတရားများတောင်းပြီးတော့နော်တောဝင်ပြီးတော့တကယ်ကိုထိထိရောက်ရောက်သူတော်ကောင်းလုပ်ကိုစူးစမ်းအထောက်ကြ။ तू လိုက်သွားလားဆိုတော့ तू လိုက်မသွားဘူး။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားနာမှာနေရတာက ချမ်းချမ်းသာသာရှိတယ်တက်တောင့်တက်တာရှိတယ်။နော်တော့သွားပြီးတော့နေလို့ရှိရင် စားရေးကိစ္စနေရေးကိစ္စဆိုတာဒီလိုချမ်းသာဖို့တော့သိမသေးကြဘူးအဲ့တော့ရွရွချွင်ချွင်ဒီသူတော်ကောင်းလို့ကို သူအထုတ်လို့စိတ်မရှိဘူးပေါ့နော်ဒါကြောင့်မလို့သူသူ့ခန္ဓာကိုယ်သူ့ဘဝချမ်းသာရေးအပေါ်ယံချမ်းသာရေး လောက်ကိုပဲသူထက်တွက်ပြီးတော့နေခဲ့တာပေါ့အဲ့ဒါလို့ねဦးဇင်းတို့ဝါရင်၃လကုန်သွားတယ်တရင်ကျွတ်เนาะအချိန်လေးဆိုတာလည်းပဲဒီလိုနဲ့ပဲမြန်မြန်ပြီးသွားတာပဲဟုတ်လား तू ကတော့အိတ်ခါစကားနဲ့ပြီးသွားတာ ဒါပေမဲ့သူ့တငယ်ချင်းတွေကတောထဲသွားပြီးတော့အာထုတ်တာကနော်အချိန်တွေကုန်ပြီးတော့သူကအချိန်ကုန်ယုံမျှမဟုတ်ဘူးအလုပ်တွေပါသူတို့ကပြီးလာကြတာဘလောက်ထိအလုပ်တွေကပြီးလာလဲဆိုရင်မြတ်သောအကျင့်နဲ့ပတ်သက်ပြီးတော့ဘာမှနောက်ထပ်ထပ်ပြီးတော့လုံးเสียမလိုတော့ဘူးကတံကရဏီယံပြုတ်ဝဲကိစ္စပြီးသွားပြီ နာပရံအိဋ္ဌထာယဟုတ်လားနတ္ထိတာနိအဲနောက်ဘဝအတွက်ဇာတိဖြစ်ခြင်းတောင်မရှိတော့တဲ့အနေအထားထိရောက်သွားအောင် သူတို့အလုပ်ကိစ္စတွေပြီးခဲ့တယ်အကျင့်မြတ်ကိုကျင့်ပြီးခဲ့တယ်ဆိုလိုတာရဟန္တာဖြစ်ကြတယ်ပေါ့နော်သူတော်ကောင်းတရားကိုအထွတ်အထိပ်ရအောင်သူတို့သိခဲ့တယ်မြင်ခဲ့တယ်သူတော်ကောင်းတရားကိုသိဖို့အတွက်သူတို့အားစိုက်เสียမလိုတော့ဘူးခရီးဆုံးရောက်ခဲ့ကြတယ်ဟွာတင်3လဘုံမစဉ်းစားကြည့်ပါလေအလုံးလုံးတဲ့လူနဲ့အလုံးမလုံးတဲ့လူအချင်းကတော့အလုံးလုံးကုံသွားတာပဲအတူတူကုံသွားတာပဲအလုံးလုံးတဲ့လူကအကျိုးရလက်တွေရပြီးတော့ပြန်လာတယ်အလုံးမလုံးတဲ့လူကတော့ဘာမှမရအောင်ဒီလိုပဲ သူအသက်ကြီးသွားတာပဲရှိသေဖို့နှီးသွားတာပဲရှိဟုတ်လားအဲ့ဒါနဲ့အဲ့ဒီယဟန်တော်တွေမြတ်စွာဘုရားကိုဖူးမြော်ကြမြတ်စွာဘုရားကိုရှ िख ိုးပူဇော်ကြတော့မြတ်စွာဘုရားကလည်းတိတာပေါ့ဒီယဟန်တွေအကုန်လုံးယဟန်ကိစ္စပြီးခဲ့ကြပြီအကုန်လုံးသိတယ်သိတဲ့အတွက်ကြောင့်ချမ်းချမ်းသာသာနေခဲ့ကြရလားပရိသန္တာစကားတွေပါလေပြောပြောရင်းနဲ့နောက်ကြတော့မြတ်စွာဘုရားသူတို့တရားသူတရားမြတ်တွေရခဲ့ကြတဲ့ပုံကိုယ်တွေဆိုတော့မြတ်စွာဘုရားနဲ့စကားအများကြီးပြောနေတယ်မြတ်စွာဘုရားလည်းချီးမွမ်းတယ် အဲ့တော့သူတို့လက်ခံပြီးတော့စကားပြောတယ်ကြားကြီးအဲ့ဒါကိုစောတော်ကကြောင်းမှာ နေခဲ့တဲ့တိတ်တယဟန်ကကြားတယ်သူအလွန်အံ့ဩတယ်မြတ်စွာဘုရားအဲ့လိုစကားတွေအများကြီးပြောတယ်ဆိုတာမရှိဘူးဆိုတာ तू သိတယ်သူ့ကိုတခါမှစကားလည်းတောင်ထည့်မပြောဘူးတဲ့သူအကြောင်းဒါပေမဲ့အခုဒီယဟန်တော်တွေသူ့တငယ်ချင်းတွေတော်ရရနေပြန်လာကြတရားထုတ်ပြီးပြန်လာကြတဲ့ယဟန်တော်တွေကိုကြတော့မြတ်စွာဘုရားခရွန်းနဲ့မဆန့်စကားတော်တွေအများကြီးပြောတယ်မြတ်စွာဘုရားချီးမွမ်းတဲ့အတန်တွေကိုလည်းကြားရတယ်တာဓုခေါ်တန်တွေလည်းကြားရတယ် အဲ့တော့ तू ကဘာတုံးဆိုတော့အားကြတယ်ပေါ့နော်။အော်ကြည်စမ်းငါ့ကိုမြတ်စွာဘုရားရှိတယ်လို့တောင်ထက်မတွက်ဘူးပေါ့နော်။ဒါပေမဲ့ငါတငယ်ချင်းတွေကိုကျတော့ချီးမွမ်းလိုက်တာစကားတွေလည်းပြောလို့ကုန်ပြီးနိုင်ဘူး။ဒါဟာသူတို့ရခဲ့တဲ့တရားသူတရားမြတ်ကြောင့်မြတ်စွာဘုရားသူတို့ကိုဒီလိုဆက်ဆံတာ။သူတို့ရထားတဲ့တရားသူတရားမြတ်မျိုးငါမှမရှိလို့မြတ်စွာဘုရားငါ့ကိုသူတို့လိုမဆက်ဆံတာ။အဲ့တော့မြတ်စွာဘုရားရဲ့ချီးမွမ်းတန်ကိုငါလည်းပဲရစီရမယ်။ဒါလေးတွေးစရာကောင်းတယ် သူကအလုတ်ကိုစိတ်ဝင်စားပဲနဲ့အကျိုးရလက်ကိုကြာမှသူကဘာဖြစ်နေလဲစိတ်ဝင်စားတာအဲအဲ့ဒါဒုက္ခရောက်เสียအကြောင်းတရားပဲဟုတ်လားတကယ်တမ်းဆိုလို့ရှိရင်ဘုံဘုံတို့ကနော်အလုတ်ကိုစိတ်ဝင်စားမှသာလေအကျိုးရလက်ကိုစိတ်ဝင်စားရရောက်အလုတ်ကိုစိတ်ဝင်စားပဲနဲ့အကျိုးရလက်ကြီးတတ်တတ်ခွဲပြီးတော့စိတ်ဝင်စားမယ်ဆိုရင်တော့သူကမတရားမှုနဲ့သူကသွားပြီးတော့ရှာတတ်တယ်ဖြက်လန်းနေပါလေကြိုက်တယ်ဆိုတော့အဲ့လိုလူမျိုးတွေပေါ့ဟုတ်လားတကယ်တမ်းကကိုကအကျိုးရလက်ကိုမက်မောတယ်ဆိုလို့ရှိရင် နော်အကြောင်းတရားနဲ့ကင်းပြီးတော့ဘယ်အကျိုးရလက်မှထွေရုပ်ထုံးစံမရှိတဲ့အတွက်ကြောင့်အကြောင်းတရားကိုပဲဘုံဘုံတို့အာယုံစိုက်ဖို့လိုတယ်ဟုတ်လားအဲ့တော့ तू အလုပ်လုပ်ဖို့ကြတော့စိတ်ဝင်စားဘူးမြတ်စွာဘုရားချီးမွမ်းမိဟေ့ဆိုတော့ तू ရကျင်တယ်အဲ့တော့ဘာတော့ तू ရှုပ်ထွေးအောင်လုပ်တော့မှာနော်တဝါတွင်းလုံးလဲ तू ပြင်းပြီးတော့ရှုပ်ထွေးချောင်းတွေ तू လုပ်ခဲ့ပြီအဲဘာတွေဆက်ရှုပ်မလဲအဲ့ဒါညရောက်တော့ तू ကမအိပ်ဘူးတဲ့နော်မြတ်စွာဘုရားငါ့ကိုချီးမွမ်းစေရမယ် နော်မတရားဖို့တရားကိုသူလွယ်လွယ်နဲ့ရမယ်မြတ်ထင်းနေလားမသိဘူးပေါ့နော်အဲ့တော့တညာလုံးမအိပ်မနေဇင်ချန်လျှောက်လိုက်မတဲရက်လိုက်သူကြိုးစားအာထုတ်နေကြအလုံးမဟုတ်တဲ့အတွက်ကြောင့်ထိနမိတ်တာဝင်တယ်ဟုတ်လားအဲ့ဒါနဲ့သူကြောင်းတကားဘေးမှာ မတ်တရက်ပြီးတော့အာထုတ်ရင်းနဲ့အဲ့ဒါပြစ်တဲ့ရဲ့လဲကြတာအောက် ခလန်းလန်းနေရာကိုပြုတ်ကြတာပြုတ်ကြတဲ့ခါကျတော့အဲ့ဒါပေါင်ကျိုးပေါင်ကျိုးတဲ့ခါကျတော့ तू អော်တာပေါ့ ကြာတော့တော့အိတ်ငိုက်ပြီးတော့ကြာသွားတာပေါင်ကျိုးပြီဆိုတော့អော်တာပေါ့အဲ့ဒီသူ့အော်တော်ကြားတဲ့အခါကျတော့ယဟန်တွေအကုန်လုံးမိတုတ်တွေထွန်ပြီးတော့သူ့ကိုရောက်လာကြဝိုင်းပြီးတော့ပြုစုကြတာအဲ့ဒါမနဲ့လင်းတဲ့အခါကျတော့သူ့ကိုပြုစုနေရတဲ့တွေ့ကြောင့်အဲ့ဒီယဟန်တော်တွေကသူ့နားမှာပဲရှိအဲ့ဒါမြတ်စွာဘုရားနဲ့တွေ့တော့မြတ်စွာဘုရားသူတို့ကိုမေးတယ်မနေ့ကမြတ်စွာဘုရားကိုအဲ့ဒီယဟန်တွေကလည်းရှောက်ထားတာကိုသူတို့မြတ်စွာဘုရားဒီလာတဲ့အခါမှာလမ်းမှာတကားတူးကနော်ဆုံးကတ်ခြင်းလို့သူတို့ကိုပင့်ထားတာရှိတယ်အဲ့ဒါသွားမှာဒီမနေ့ခင်း ဒါပေမဲ့သူတို့မသွားနိုင်ဘူးဘာလို့မသွားနိုင်လို့ဆိုတော့သူတို့တန်ငယ်ချင်းကဒီမှာပေါင်ကျိုးနေတယ်အဲ့ဒါကိုပြုစုနေရတာနဲ့သူတို့အိမ်လည်းမအိပ်ရဘူးအခုချိန်ထိလည်းပဲနော်လောက်ကင်ဆောင်ရွက်ပေးရတာကမပြီးဘူးအဲ့တော့ကိုယ့်ရဲ့အသုံးမကျမှုနော်ကိုယ့်ရဲ့ပြင်းရည်မှုအချိန်အခါမသိမှုတင့်တော်အောင်မလုပ်မှုဒါတွေကဘာဖြစ်ကုန်ပြီတော့အကုန်လုံးရှုပ်ကုန်ပြီပေါ့နော်သူတယောက်တင်ရှုပ်တာလားဆိုတော့မဟုတ်ဘူးသူနဲ့နီးစပ်ရတွေပါအကုန်လုံးရှုပ်ကုန်ပြီရှုပ်တယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားဒါအရေးအမြတ်ပဲရှိသေးတာနော် အများကြီးပါပဲရှုပ်တယ်ဆိုတာလေဟုတ်လားလူတိုင်းလည်းပြောနေကြတာပဲအဲ့ဒါကိုပါဇက်ကရှုပ်လိုက်တာဟဲ့လို့ပြောတိုင်းပြောတိုင်းကိုကြောင့်ရှုပ်သလားသူများကြောင့်ရှုပ်သလားစဉ်းစားပြီးရင်ဘာကြောင့်ရှုပ်သလဲညကြောင့်ရှုပ်သလဲအကြောင်းတရားကိုလည်းရှားကြည့်အသုံးမကျတာတခုခုတော့တွေ့မှာပဲဟုတ်လားရှုပ်ပြီးဟေ့ဆိုရင်ရှုပ်ခြင်းရဲ့အကျိုးရလဒ်ကိုနော်ရှုပ်ခြင်းဆိုတဲ့အကျိုးရလဒ်ကိုဖန်တီးတာဟာဒါရှုပ်ထွေးတဲ့အကြောင်းတရားပဲဖြစ်မှာပေါ့နော်အင်းအဲ့ဒါလိုနဲ့မြတ်စွာဘုရားသင်တို့နော်စွန့်စားကြွားကြမယ်ဆိုပြီးတော့ ငါ့ကိုလျှောက်တာလားဘာလို့မကြွားကြတာတော့အကျတမယဟန်တော်တွေကအကျိုးအကြောင်းမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားဒီလိုဒီအကြောင်းပဲတိတ်တမထေညကနော်လိမ့်ကြလို့ပေါင်ကျိုးလို့ဘုရားတပည့်တော်တို့ပြုစုနေကြရတယ်အဲ့တော့မြတ်စွာဘုရားအေးတဲ့သင်တို့ရဲ့နော်လက်လာပါအန္တရာယ်နော်သင်တို့ရမယ်လက်လာပါရဲ့အန္တရာယ်ကိုအခုမှဒီယဟန်ကလောက်တာမဟုတ်ဘူးနော်ငကိုတော့ကလည်းလောက်ဖူးတာပဲတဲ့ ပို့ပြီးတော့ရှင်းအောင်ပြောရရင်အခုမှသာလဲသူ့ကြောင့်သင်တို့ရှုပ်နေတာမဟုတ်ဘူးဟိုတုန်းကလည်းသင်ကြောင့်သူတို့ကြောင့်သူ့ကြောင့်သင်တို့ရှုပ်ခဲ့ဘူးတာပဲရှုပ်ထွေးအောင် လုပ်တဲ့ပုံကိုဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားဇတ်တော်လေးတစ်ပုဒ်ခေါ်တယ်တဲ့ဇတ်တော်ရဲ့နာမည်ကဝရုဏကထာဇတ်တယ်ဟုတ်လားအဲ့ဒါဘဝတစ်ခုမှာဘုန်းဘုန်းတို့ဘုရားလောင်းကြီးကဒိတာဗမောခဆရာကြီးဖြစ်တယ်နော်အဲ့ဒါတပည့်တွေအများကြီးခြံရံပြီးတော့လာတဲ့တပည့်တွေကိုပညာသင်ပေးပြီးတော့နေတာပေါ့ ဒါចောင်းသားတွေအများကြီးရှိအဲ့တော့ဒီနေ့တော့ចောင်းသားတွေចောင်းရီចောင်းသားတွေចောင်းနေချက်စားကြရတာတွေဒီလိုမျိုးဖြစ်မယ်ပေါ့အဲ့တော့ထင်းသွားခွေကြထင်းသွားရှာကြတော့ဝင်ပြီးတော့ထင်းသွားရှာကြလို့ခိုင်းတော့အဲ့လူငယ်လေးတွေအကုန်လုံးထင်းသွားရှာကြတယ်ထင်းခွေသွားကြတယ်တော်တယ်အဲ့ဒီထင်းခွေသွားတဲ့ចောင်းသားတွေထဲမှာအခုဒီတိတ်တမထေဖြစ်လာမဲ့ចောင်းသားကလည်းအပါဝင်ပေါ့နော်အဲ့တော့တော်တဲ့ရောက်ပြီးဆိုတော့သူကအပြင်းတက်ခံကပါတယ်အဓိကကတော့ပြင်းကြီးမှုကြောင့်ရှုပ်ထွေးတာများ အခြေအနေအရရက်ကိုမှန်မှန်ကန်ကန်မသုံးသပ်နိုင်တာကိုအခြေခံတာလည်းရှိတယ်ပေါ့ဟုတ်လားအဲ့ဒါနဲ့သူတော် ရောက်ပြီဆိုတော့ကျန်တဲ့ចောင်းသားတွေကတော့ထင်းကြောက်တွေဘာတွေရအောင်ရှာအကုန်လုံးကြိုးစားပန်းစားထင်းရှာကြတယ်သူကတော့ရှောက်ကြည့်တော့ဘာတွေ့တုံဆိုတော့ရေတပန်းပင်တပင်တွေ့တယ်ဖြစ်ချင်တော့ရေတပန်းပင်ကတိရွက်တွေအကုန်လုံးကျွေနေတဲ့အချိန်နော်ရေတပန်းပင်ဆိုတာအရွက်ကျနေပြီဆိုရင်တိချောက်ပင်ကြီးနဲ့အလွန်တူဘာရွက်မှမရှိဘူးအသီးလည်းမရှိဘူးဒီတိုင်းကြီးနော်ထိုးထိုးထောင်လောင်အချောက်ပင်ကြီးလိုဖြစ်နေတာပေါ့နော် အဲ့ဒါနဲ့ဒါကြီးတိချောက်ပင်ကြီးဆိုပြီးတော့ဒီကောင်တွေညံ့လို့ရှောက်ပြီးတော့ပင်ပန်းခံရှာနေတာအဲ့တော့သူတို့ရှာနေတော့ငါအိတ်လိုက်အောင်မယ်သူတို့ပြန်လာကန်ဒီကြမှာနော်လွယ်လွယ်ကူကူဒီတိချောက်ပင်ကိုတက်ချိုးပြီးတော့ထင်းယူသွားမယ်ဆိုပြီးတော့အဲ့ဒီအပင်တိချောက်ပင်နဲ့မလှမကန်အရေးကောင်းတဲ့တစ်ပင်တစ်ပင်အောက်မှာနော်ပါလာတဲ့ပစိုးကောင်းခုပြီးတော့အိတ်တယ်တဲ့သူကကျန်တဲ့ចောင်းသားတွေကဘာလုပ်နေတော့ထင်းရှာနေအိတ်လိုက်တော့လည်းမြင်မြင်အိတ်ပျော်သွားရောဟုတ်လားသူကတော့ခဏဆိုပြီးအိတ်လိုက်တာဖြစ်မယ်ပေါ့ အဲ့ခဏနေတော့ចောင်းသားတွေကအကုန်လုံးထင်းစည်းတွေကိုစီထမ်းပြီးတော့သွားကြပြီအဲ့ဒါចောင်းသားတယောက်ကဟဲ့ငပြင်းထသူမြအကုန်ပြန်ကုန်ပြီဆိုတော့သူ့ကိုခြေအောင်နဲ့ကန်ပြီးတော့နှိုးတော့မှသူကြပြကြရဟုတ်လားရှုပ်ရှုပ်တာစပြီ ဟုတ်လားတယောက်တည်းလည်းမနေရဲဘူးအဲ့တော့ကြပြကြရပေါ့လေသူ့ရဲ့စီမံကိန်းအတိုင်းစောစောကသူတစ်ချောက်ပင်ကြီးလို့ထင်တယ်နောက်ရေသမန်းပင်ကြီးပေါ်တက်ပြီးတော့သူဘာလုပ်တုံဆိုတော့အဲ့ဒီအကိုင်းတွေကိုချိုးတယ်ဟုတ်လားဒါပေမဲ့သူထင်တဲ့အတိုင်းအပင်ကအချောက်မဟုတ်တဲ့အတွက်ကြောင့် လွယ်လွယ်နဲ့ချိုးမရအဲ့တော့ तू ကမြန်မြန်လည်းရကျင်တယ်ဟိုလူတွေကလည်းသွားပြီးနောက်ကအမိကလည်းလိုက်ရအောင်မယ်ဆိုတော့လောနေတာဆိုတဲ့ခါကျတော့ချိုးရင်းနဲ့အဲ့ဒီတက်ကိုင်းကကျိုးပြီးတော့သူ့ရဲ့မျက်လုံးကို ထိုးမိတယ်တဲ့။ဒါမျက်လုံးကိုထိုးမိတာလေထိထိမိမိထိုးမိတဲ့အတွက်ကြောင့်သွေးတွေပါတွေထွက်ပြီးတော့မျက်လုံးကပေါက်သွားတယ်မျက်လုံးတစ်ဖက်ကပြတ်သွားတယ်။အဲ့ဒါနဲ့သူကင်ထင်းလဲနည်းနည်းတော့ရပြီ။မျက်လုံးကလည်းပဲသွေးပေါက်အောင်ထိုးမိတယ်ဆိုတော့ဘလို့မှဆက်ပြီးတော့လေသူမလုံနိုင်တော့ခရခက်စီပြန်ဆင်းလာ။ ဆင်းလာပြီးတော့သူချို့ထားတဲ့ထင်းဆိုလင်းကကြောင်းဟုတ်လားအဲ့ဒါလေးကိုပစိုးနဲ့စီးပြီးတော့တခါလဲပွေပြီးတော့အပြေးလိုက်ရတယ်ပေါ့နော်မြင်အောင်သာကြည့်အောင်ဟုတ်လားနော်ရှုပ်ပုံရှုပ်ပုံဟုတ်လားအဲ့ဒါအရှုပ်ကဒီထင်ဒီထင်ရက်မလားဆိုတော့မရဘူးသူများရောက်သွားပြီဆရာကြီးအကြောင်းအာသူများတွေအကုန်လုံးရောက်ပြီဆိုတော့မှမလှမ်းမကန့်ကသူကရောက်လာတော့အဲသူများတွေပုံထားတဲ့ထင်းတွေစီစီပုံထားပါသူကသူကလည်းတခါအဲ့ထင်းတွေပေါ့သူ့ထင်းကိုချလိုက်တယ်ပေါ့အဲ့တော့သူ့ရဲ့ထင်းဆိုတာဘယ်ရောက်တော့အပေါ်ဆုံးမှာရောက် အဲ့ဒါဆရာကြီးကလည်းပဲထင်းတွေခွေးလာပြီးအကုန်လုံးចောင်းသားတွေကိုပြောတယ်အေးမင်းတို့မနေ့ပြန်ကိုနော်ရွာပဲခုနကရွာသွားရမင်းအဲចောင်းသားတွေကိုဖိတ်ထားတယ်အဲ့ဒီမှာထမင်းကျွေးမယ်မင်္ဂလာပွဲတစ်ခုရှိတယ်မင်းတို့ရွတ်ရဖတ်ရမယ်ဟုတ်လားဒါကြောင့်မလို့ကျွန်းမဖြစ်တဲ့လူကလည်းမနေ့စောစီစီနော်ယာကုထကျိုးယာကုတောက်ပြီးမှသွားရွာနည်းနည်းဝေးတယ်လန့်စာမှာဆိုလို့ဟုတ်လားဟုတ်ပြီဆိုပြီးတော့အစီအစဉ်ဆွဲပြီးတော့ဟာမနေ့လင်းတဲ့အခါကျတော့ចောင်းသားတွေကယာကုတောက်ဖို့ပြင်ဆင်ကြတယ် ဒါပေမဲ့ယာကိုကကြက်ဖို့မပြောနဲ့မိတောင်မှုေးလို့မရသေးဘူးမိကိုတူဖြစ်နေဟာဘာဘူးလို့တော့ဆိုတော့အပေါ်စံဆုံးထင်းပဲဆွဲချသွားတယ်ကျွန်မကလည်းခတ်ထိုင်းတိုင်းနေမှာပေါ့ဟုတ်လားထင်းနေရအဆိုးလေးဆိုတဲ့အခါကျတော့မိကညှိလို့မရအဲ့ဒါနဲ့မိညှိမရတော့ယာကူကမရယာကူကမရတော့ဟိုလူတွေကမတော့ရမတော့ရတော့ဒီလိုနဲ့နေရထွက်လာပြီသွားမယ်ရွာဝေးတဲ့အခါကျတော့ဆရာကြီးဟာမင်းတို့ငါပြောတာဘာလို့မသွားတော့အဲ့ဒါနဲ့ចောင်းသားတွေကအကျိုးအကြောင်းပြောတယ်ယာကူမရှိဘူးဘာလို့ယာကူကမရှိရတော့ မင်းညှိလို့မရလို့ဘာလို့မီးကညှိလို့မရတာတော့မနေ့ကကြောင်းသားထင်းဆိုတွေချိုးလာလို့အဲ့ဒီကြောင်းသားခေါ်သားဆိုတော့ဟောမျက်လုံးမှာဒဏ်ရာကြီးနဲ့မျက်လုံးတစ်ဖက်ကပြက်နေအဲ့ဒီမှာဆရာကြီးကအကျိုးအကြောင်းသိတဲ့အခါကျတော့နော်ဂါထာတစ်ပုဒ်ရွတ်ပြီးတော့ကြောင်းသားတွေကိုဆုံးမတယ်တဲ့ဘုရားလောင်းကအဲ့ဒီဂါထာလေးကဘုံဘုံတို့ဘဝမှာအလွန်နော်တန်ဖိုးရှိစွာသုံးတတ်မယ်ဆိုလို့ရှိရင်တန်ဖိုးအလွန်ရှိတဲ့အဆုံးအမလို့ဆိုနိုင်ပါတယ် ယောပုဗ္ဗေကရဏိယာနိပိစ္ဆာသောကာတုမိတ်စတိဝရုဏကထပင်ဇောဝသပိစ္ဆာအနုတပတိတဲ့အတိပ္ပယ်ပါပြောတော့ယောအကျင်လူပြင်းသည်ပုပ်ဝေရှိဥစွာ၌ကရဏီယာနှင့်ပြုသင်ပြုတိုက်သောကိစ္စတို့ကိုပစ္စာနောက်မှကာတုံပြုခြင်းကအိရှိတိအလိုရှိ၏အရင်လောက်ရမယ့်အလုပ်ကိုနောက်မှလုပ်ဖို့သူစိတ်ကူးနေတာတဲ့နော်အလိုရှိတယ်ဆိုတာအခုမလုပ်ချင်သေးဘူးကွာနောက်ကျမှပဲလုပ်တော့မယ်ဒါပေမဲ့အဲ့ဒီအလုပ်ကနောက်မှလုပ်သင့်တဲ့ကိစ္စမဟုတ်ဘူးအရင်ကိုလုပ်ရမယ့်အလုပ် အရင်လုပ်ရမယ့်အလုပ်ကဘယ်လုပ်နောက်လုပ်ရမယ့်အလုပ်ကဘယ်လုပ်လို့တခွန်းနဲ့နဲ့ဘုံဘုံတို့ခွဲခြမ်းပြောလို့ဖြစ်တဲ့ကိစ္စမဟုတ်ဘူးဒါအခြေအနေပေါ်ကြည့်ပြီးတော့ဒါပြောရတာဟုတ်လားအရင်လုပ်ရမယ့်အလုပ်ကို နောက်မှလုပ်ဖို့သူစဉ်းစားတယ်အလိုရှိတယ်တာတော့ထိုလူပြင်းသည်ဝရုဏကထပင်စောဝါနော်ခရကိုင်းကိုရီခရကိုင်းကိုချိုးပြီးတော့မျက်စိကိုထိုးမိတဲ့ယောက်ျားငပြင်းကဲ့သို့တဲ့ပစ္စာနောက်ကာလ၌အနုတပတိနောင်တပူရှင်စိုးရင်ငိုကြွေးရတတ်၏ အရင်လှုပ်တဲ့လှုပ်ကိုနောက်မှလှုပ်မယ်လို့စိတ်ကူးကြတဲ့ပုံကိုယ်တွေဟာအခုထင်းစိုမျက်စိထိုးမိလို့နော်ဒုက္ခရောက်တဲ့ចောင်းသားလို့နောင်တစ်ချိန်မှာသူတို့လည်းပဲစိုးရင်ရလိမ့်မယ်ပူရလိမ့်မယ်တဲ့ဒါကကိုတွေးတဲ့ရင်တွေးတဲ့တလောက်လင်းတတ်တဲ့အတိဘယ်ကိုဆောင်မယ်ပေါ့နော်အဲ့တော့ဘုံဘုံတို့သာသနာနဲ့တွေ့ခွင့်ရတဲ့နော်အသိဉာဏ်ရှိတဲ့လူသားတယောက်ဖြစ်တဲ့အခိုက်မှာအရင်လှုပ်တဲ့လှုပ်ကဘာတော့နောက်လှုပ်တဲ့လှုပ်ကဘာတော့ဆိုတာကို နော်မလုံနိုင်အောင်တော့မှကွက်ကွက်ပြားပြားတော့နားလည်ထားဖို့တော့တင့်တယ်လို့ထင်တယ်ဟုတ်လားအရင်လှုပ်တဲ့လုပ်ကဘာတုံးဆိုတန်ဖိုးအကြီးဆုံးနဲ့အရေးကြီးဆုံးအလုပ်ကတော့အရင်လှုပ်တဲ့အလုပ်လို့အဖြေထွက်လာမှာပဲအဲ့တော့တန်ဖိုးအကြီးဆုံးနဲ့အရေးကြီးဆုံးအလုပ်ကဘာလဲလို့မေးရင်နော်သူတော်ကောင်းတရားကိုသိအောင်လုပ်တဲ့အလုပ်လို့ပြောရမှာပဲနော်ကျန်တဲ့အလုပ်တွေကနော်ဖြစ်ပေါ်စေတဲ့အကျိုးရလဒ်တဲ့သူတော်ကောင်းတရားကိုသိလို့ဖြစ်ပေါ်လာတဲ့အကျိုးရလဒ်ကဘလို့မှနှိုင်းရှင်လို့မရအောင်တာလွန်တဲ့အတွေ့အကြုံသူသည်သာလည်းတန်ဖိုးရှိသော သူသည်သာလင်တန်ဖိုးအရှိဆုံးဖြစ်တဲ့အတွက်ကြောင့်သူသည်သာလင်အရေးကြီးဆုံးလို့လည်းဆိုနိုင်တယ်ဟုတ်လားဘဝကလည်းမသေးချာမရေရာမှုနဲ့သွားတာဖြစ်တဲ့အတွက်ကြောင့်တကယ်လို့မြန်ဘုံဘုံတို့ဟာဒီအလုပ်ကိုမလုပ်လိုက်ရဘဲနဲ့နော်လူဘဝမှာနေရမယ့်အကြောင်းတရားကုံလို့ပျက်စီးသွားမယ်ဟေ့ဆိုရင်လေဒါလုပ်လိုက်ရတော့မှာမဟုတ်တော့တော့ကျန်တဲ့အလုပ်တွေမလုပ်လိုက်ရလို့ဆုံးရှုံးတာတဲ့ဒီသူတော်ကောင်းအလုပ်ကိုမလုပ်လိုက်ရလို့ဆုံးရှုံးတာကလည်းဘလို့မှရှင်လို့မရအောင်ထိခိုက်မှုပြင်းထန်တယ်ပေါ့ဟုတ်လားဒါကြောင့်မလို့ ကိုမြင်မြင်တဲ့လောက်ဒီဥစ္စာကကိုယ့်အကိုတွေးကြည့်ပေါ့နော်သာသနာနဲ့တွေ့ရတဲ့အသိဉာဏ်ရှိတဲ့လူသားတယောက်ရဲ့ဘဝမှာဘယ်အလုပ်ကအရေးကြီးဆုံးလဲဘယ်အလုပ်ကအလုပ်ပထမဦးစားပေးရမယ်အလုပ်လဲဆိုတာကတော့အဖြေကတော့အမျိုးမျိုးတော့ရှိနေကြမယ်ပေါ့နော်အင်းအများစုကတော့ဟုတ်ပါတယ်သူတော်ကောင်းအလုပ်ကတော့နော်အရင်လက်ဦးလှုပ်တဲ့အလုပ်ပဲလို့လက်ခံကြပေမဲ့လို့တကယ်အကောင်ထဲပေါ်တဲ့အပိုင်းကြတော့လည်းပဲအားနေသွားတာကိုမရှိဘူးလားစိတ်ကနားမလည်ဘူးတော့မုံနားလေတယ်ဟုတ်တာပဲလောကီလုတ်တွေနောက်ထား ဟာဒီတရားရဖို့အလုပ်ကိုငါအရင်လုပ်မယ်လို့ဒါဖြစ်တဲ့နယ်လို့တဘာဝကြတယ်လို့လက်ခံမယ်လက်ခံကြတော့လည်းပဲအကြောင်းမျိုးမျိုးကြောင့်သူ့ကြတော့ပါတော့ပြင်းရင်မှုကလာပြီလုံလမရှိမှုကလာပြီတိတော့တိတယ်ဒါပေမဲ့အဲ့ဒီအတိကိုပါတော့အကောင်အထည်မဖော်နိုင်ဘူးပေါ့အခုများသောအားဖြင့်ဗုဒ္ဓဘာသာဝင်တွေအဆင့်အမျိုးမျိုးမှာဘာဖြစ်နေတော့လွဲနေကြတယ်ပေါ့နော်တချို့ကဘယ်အလုပ်ကိုရင်လုပ်ရမလဲလို့ပထမတိတဲ့ကိစ္စမှာကိုနေလွဲနေတယ် ဘယ်ဟာသူ့သူသူသူကြီးရှင်တဲ့အရေးသူ့သူကြီးနေတာပဲသူ့သူသူတန်ဖိုးရှိတယ်ထင်တာထင်ရထင်နေတာပဲဒါကတပိုင်းပေါ့အဲ့ဒါတွေကြတော့ပိုးပြီးတော့သူကတန်ဖိုးမဲ့သွားပြီလို့ဆိုနိုင်တယ်ပေါ့နော်တချို့ကြတော့လည်းမဟုတ်ဘူးအဲ့ဒါတွေတက်တော့တာတယ်အဲ့ဒီအများစုတက်တော့တာတယ်အာဘာလှုပ်တဲ့နဲ့ဘာမလှုပ်တဲ့ဘူးတိတယ်အင်းတိပြီမဲ့ကိုင်းလှုပ်လာဟဲ့ဆိုတော့ဟောသူကြတော့လည်းပဲထိထိရောက်ရောက်မလှုပ်ကြဗျာမို့အဲ့တော့ဘာလှုပ်တဲ့နဲ့ဘာမလှုပ်တဲ့ဘူးလို့ နော်မှန်မှန်ကန်ကန်သိပြီးတော့သိတဲ့အတိုင်းလဲထိထိရောက်ရောက်လုံနိုင်တဲ့လူကအလွန်ကိုရှားတယ်ပေါ့ဟာလုံပြီးဟေးဆိုတော့လောဘောပန်းနိုင်ရောက်တဲ့တကယ်အကျိုးရလဒ်ကိုဆွယူနိုင်တဲ့လူကြတော့ပို့လို့တောင်ဘာဖြစ်သွားတော့ရှားသွားပြန်တယ်ဟုတ်လားစဉ်းစားနော်ဒါဒီကထာလေးနဲ့ပတ်သက်ပြီးတော့ဆက်ဆက်စဉ်းစားမိတာလေးကိုပုံပုံပြောတာပါဟုတ်လားအရင်လှုပ်တဲ့လှုပ်ကိုနောက်မှလှုပ်မယ်လို့စဉ်းစားတဲ့ပုံကိုယ်တွေဟာနော်ဒီเจ้าသားဒုက္ခရောက်တယ်လို့တစ်ချိန်မှာဒုက္ခရောက်ရလိမ့်မယ်လို့ပြောထားတဲ့စကားလေးက အလွန်ကျေဝန်းတဲ့အတိပ္ပယ်ရှိတယ်အလွန်ဟိုကျေပြတ်တဲ့နော်တွေးစရာတွေအများကြီးရှိတယ်ဆိုတာကိုဘုံဘုံကပြောပြတယ်ဟုတ်လားအဲ့လိုမြတ်စွာဘုရားအဲ့ဒီတုန်းကလည်းပဲဒီចောင်းသားနော်ဒီယဟန်ဖြစ်လာနော်ဒီယဟန်ကအဲ့ဒီចောင်းသားဖြစ်ခဲ့တာအဲ့ဒီဇတ်တော်ကိုမြတ်စွာဘုရားဟောပြပြီးတော့နော်ဂါထာတပုတ်အဲ့ဒီယဟန်တော်တွေကိုဟောတယ်တဲ့ဥဋ္ဌာဏကာလမိအနုဋ္ဌာဏဟာတော့ယူဝပလီအလတိယံဥပေတော် တမန္တသင်္ကပ္ပမနောကုတိတော်ပညာယမက်ကအလတော်နဝိန္ဒတိဒါတော့မြတ်စွာဘုရားဖြစ်လာမှပြစ္ဆုတ်ပံဘဝမှာဟောတာပေါ့နော်စောစောအဓိတာဘမောကဆရာအကြီးဘဝဟောတာဟုတ်လားနော်ဒီကထာလေးကလည်းရှင်းပြစရာကောင်းတယ်ဥဋ္ဌာဏကာလံပိနော်လုံလဝရိယနဲ့နော်ကြိုးကြိုးစားစားပြုတင်သောအခါကာလ၌အနုဋ္ဌာဟနောနော်လုံလဝရိယမရှိသောယူဝပလီပြုံမြင့်နုထွားခွန်အားနဲ့ပြည့်စုံသည်ဖြစ်လေအလတိယံပြင်းရည်သောအဖြစ်သို့ဥပေတော်ရောက်ရည်နေသော တကယ်လုံနိုင်ကင်နိုင်တဲ့အချိန်ကာလဟုတ်လားဘုံဘုံတို့ကအမြဲတမ်းလုံနိုင်ကင်နိုင်တဲ့အခြေအနေရရှိမှာမဟုတ်ဘူးနော်ကိုယ်အားညာအားစိတ်အားတွေဆိုတာအမြဲတမ်းရုပ်လျော်နေတာ။အိုးဟုတ်လား။ဥဋ္ဌာဏကာလမိဆိုတာအဲ့ဒါကိုပြောတာလုံနိုင်ကင်နိုင်တဲ့အချိန်ကာလနော်ဒီမှာတော့သူကထကြွလုံလပြုတ်တဲ့ကာလပေါ့နော်။အဲ့ဒီအချိန်ကာလမျိုးမှာအနုဋ္ဌာဏဟာတော့လုံလဝရိယမရှိဘူး။ခွန်အားတွေကိုမဟုတ်တဲ့နေရာမှာပဲအသုံးချနေတယ်။ပြင်းရင်နဲ့ပဲအချိန်ကုန်နေတယ် အဲ့ဒါဘလို့ဆက်ပြောတော့ယူဝပလီပြိုမြင့်နှူထွားခွန်အားနဲ့ပြည့်စုံသည်ဖြစ်လျက်တယ်ငငယ်ရွယ်ရွယ်အရွယ်လေးကတကယ်တမ်းလှုပ်ဖို့အကောင်းဆုံးပဲအင်တိုင်းအားတိုင်းပေါ့နော်ဒါပေမဲ့အဲ့ဒီအရွယ်ကို तू ကဘာနဲ့ပဲနော်ကုံခန်းစီတော့ဆိုတော့အလတိယံပြင်းရိတဲ့အနေအထားနဲ့ကုံသွားတယ်တဲ့နော်အလတိယံပြင်းရိဒီဖြစ်သူဥပေတော့ရောက်တော့တမန္တသင်္ကသင်္ကပမနောတဲ့နော်ဒီစကားလေးဘုံဘုံကြိုက်တယ်ပြည့်စုံသောစိတ်အကြံရှိသောတဲ့အမလီအတွေးတွေကတော့အလုံးကိုပြည့်စုံတယ် ယ်တော့ဘာလုံးမဲ့ဘယ်တော့ဘာလုံးမဲ့ဟုတ်လားစိတ်ကူးတွေကတော့အပြည့်ပဲဟုတ်လားစိတ်ကူးတွေကတော့အပြည့်ပဲနော်ဒါပေမဲ့တကယ်လက်တွေ့ကြတော့ဘယ်လိုဖြစ်နေတော့ကုတိတော်ဝရိယမရှိဘူးတဲ့အလတ်တော်ပြင်းရည်တယ်တဲ့အဲ့လိုပုံကိုယ်တွေဟာနော်ကုတိတော်ဝရိယမရှိသောအလတ်တော်ပြင်းရည်သောသူသည်ပညာရပညာဖြင့်တထဗမြင်အပ်သောမက်ကမက်ကိုနဝိန္ဒတိမရတဲ့နော်နိဗ္ဗာန်ချမ်းသာကိုသိနိုင်မြင်နိုင်သည့်အထိအစစ်မြင့်တဲ့ဉာဏ်ပညာကိုဒါမဲ့ဉာဏ်ခေါ်တာပေါ့နော်အဲ့ဒီပညာဖြင့်သာလျှင်နော်သိရမြင်ရရတဲ့ ဒီလမ်းကြောင်းဒီလမ်းမှန်ကိုဒီပုဂ္ဂိုလ်မရောက်နိုင်ဘူးတဲ့နော်အလွန်ကောင်းတယ်နော်ဒီဥစ္စာလေးဟုတ်လားဒါကြောင့်နော်လှုပ်တဲ့အချိန်မှာမလှုပ်ဖဲနဲ့နော်ပြုံမြင့်နှုတ်ရတဲ့အရွယ်တွေကိုနော်ပြင်းရင်လည်းပဲအချိန်ဖြုံးနေကြတယ်နော်အကြံစီတွေကတော့ပြည့်စုံပါရဲ့ဒါပေမဲ့တကယ်လက်တွေ့မှာဝရိယမရှိပြင်းနေတဲ့ပုဂ္ဂိုလ်ဟာနော်ပညာနဲ့သိရမယ်တရားသူတရားမြတ်ကိုသူမရနိုင်ဘူးလို့ပြောတာဟုတ်လားအဲ့တော့ဒါကဘာလဲဆိုတော့ဘုန်းဘုန်းတို့ ရှုပ်ထွေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့နော်လောကီလိုရောလောကုတ္တရာလိုရောလောကရေးရာရာရောဓမ္မရေးရာရာရောဘက်စုံကြည့်နိုင်ဖို့အတွက်ပြောစရာကောင်းတဲ့အကြောင်းအရာလေးတစ်ခုဖြစ်လို့ဒါဘုံဘုံကပြောပြတာဟုတ်လားဒါကြောင့်အနာကုလသကမ္မန္တာနော်မရှုပ်ထွေးအောင်လုပ်တဲ့ခြင်းဟာမင်္ဂလာဆိုတာကအလွန်ကိုကျေပြတ်တယ်နော်အပေါ်ယံလောက်ရှုပ်ထွေးတာလောက်တင်နော်နားလည်မှုကိုနော်ဘောင်ခတ်မထားဘဲနဲ့နော်လေးလေးနက်နက်ရှုပ်ထွေးတဲ့အနေအထားထိမြင်အောင်လည်းပဲကြည့်တတ်ဖို့လိုမယ်ဟုတ်လား နောက်တစ်ခုဘုံဘုံတို့ရှုပ်ရွှေရောင်းတရား၅ပါးထဲမှာနောက်ဆုံးကမပျက်စီးစေဆိုတော့ဘုံဘုံစောစောရှင်းပြထားခဲ့တယ်လေအလုတ်ကိုမပျက်စီးတွေနဲ့ကောင်းမွန်တဲ့အလုတ်တွေကိုမပျက်စီးတွေနဲ့ကောင်းမွန်တဲ့အလုတ်ကိုပျက်စီးတွေတဲ့အကြောင်းတရားတွေမှာစီးပွားပျက်ခြင်းဟာလည်းပဲအလုတ်ကိုပျက်စီးစေတယ်နော်ပြောရရင်ပိုက်ဆံမရှိလို့ရှိရင်တချို့အလုတ်တွေကလုပ်လို့မရဘူးကြောင့်မလို့ဒီဥစ္စာစည်းစိမ်ကိုဥစ္စာစည်းပွားကိုလည်းပဲမပျက်စီးအောင်နေခြင်းဟာအလုတ်မပျက်စီးအောင်လုပ်ရရောက်တယ်လို့သူကဒီလိုလေးသုံးသပ်ပြတယ် အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကြီးကဘာကိုဆက်ပြီးတော့ရေးပြလဲဆိုတော့ဘုန်းဘုန်းတို့အင်္ဂုတ္တပါဠိတော်နော်အဋ္ဌကနိပတ်ထဲမှာလာတဲ့နော်ဒီဃဇာနုသုတ်တံကိုဆရာကြီးကနော်ရှေ့ပိုင်းအပိုင်းလေးကိုအကျဉ်းမြင်လေးရေးပြအဲ့ဒါဘုန်းဘုန်းတော်နောက်ပိုင်းမှာဖြည့်ဖြည့်ဆွဲပြီးတော့ပြောပြခြင်းတယ်ပေါ့နော်ဒီဃဇာနုသုတ်တံတဲ့ဘုန်းဘုန်းတို့ခုရောနောင်မှာချမ်းသာစေဖို့ဆိုတဲ့ခေါင်းစဉ်လေးနဲ့နော်အသေးစိတ်လေးပြောထားတာတော့ရှိတယ်အဲ့ဒီသုတ်တံ။ အခုကတော့အကျဉ်းမြင့်လေးပဲပြောမှာနော်အချိန်လေးကိုကြည့်ပြီးတော့ဟုတ်လားမြတ်စွာဘုရားဟိုကကရပတ္တဆိုတဲ့နော်ကောလိယမင်းသားတွေပိုင်တဲ့နော်ဒီဏီကုန်းရွာကြီးတူရွာမှာမြတ်စွာဘုရားတည်င်းသုံးတော့အဲ့ဒီဒီကဇာနုလို့အမည်ရတဲ့နော်ကောလိယမင်းသားခေါင်းဆောင်တဲ့တရားတော်မတွေမြင့်ကြီးမင်းသားတွေအများကြီးအဲ့ဒါမြတ်စွာဘုရားဒီလာရောက်ပြီးတော့ဖူးမြော်ကြပူဇော်ကြတာပေါ့အဲ့လိုရောက်လာတဲ့ခါကျတော့အဲ့ဒီဒီကဇာနုကခေါင်းဆောင်ပြီးတော့မြတ်စွာဘုရားကို လျှောက်တယ်။ဘာလျှောက်တုံဆိုတော့မြတ်စွာဘုရားတဲ့။ဘုရားတပည့်တော်တို့ကလောကီလူသားတွေပါ။ဒါကြောင့်မို့လို့စန္ဒကုဏ္ဍာတွေကိုလည်းတုံဆွဲတယ်၊ငွေကြီးကိုလည်းပဲမက်မောတယ်၊ตาရတယ်၊လောကီစည်းစိမ်ကိုလည်းပဲရကျင်တယ်ပေါ့နော်။ဒါပေမဲ့လို့ဒီလောက်တင်တော့လည်းပဲစိတ်ဆန္ဒရက်သွားတာတော့မဟုတ်ဘူး။နောင်ဘဝနောင်တန်စရာမှာလည်းပဲကောင်းမွန်တဲ့ချမ်းသာတဲ့ဘဝကိုလည်းရောက်သွားခြင်းနေတဲ့။ဘဝဒီဘဝတွင်ပြည့်စုံချမ်းသာနေလို့လည်းပဲမပြီးသေးဘူးဆိုတာကိုနားလည်တယ်ပေါ့ဆိုလိုတာ။ ဟုတ်လားအဲ့တော့သူတို့ကအခုခဏနဲ့နိဗ္ဗာန်ရပြီးရောဆိုသည်အထိနော်အလိုဆန္ဒတွေမြင်မာနေကြတာတော့မဟုတ်သေးဘူးပေါ့နော်ဒီဘဝလည်းချမ်းချမ်းသာသာနေနိုင်ရင်လည်းနော်သေပြီးတဲ့နောက်မှာလည်းကောင်းအမြတ်ကိုရောက်ချင်တယ်တာမန်လူဒန်းစားတွေပေါ့တာမန်အလိုဆန္ဒနဲ့နော်တာမန်ပုံကိုယ်တွေပါပေါ့ဒါမှဘုရားတပည့်တော်တို့နဲ့ထိုက်တန်တဲ့တင့်တော်မဲ့တရားဒေသနာတစ်ပုဒ်နော်ဒီဘဝလည်းပဲချမ်းသာဖို့နောက်ဘဝလည်းပဲချမ်းသာဖို့အတွက်မြတ်စွာဘုရားတရားတစ်ပုဒ်ဟောပါလို့တရားတောင်း နော်သူတောင်းတာလေးကဘုံဘုံကသူ့ရဲ့ရိုးသားမှုကိုမြင်ရလို့သဘောကျတယ်ဟုတ်လားသူအခုလည်းပဲချမ်းသာခြင်းတယ်နောင်လည်းပဲပါတော့ချမ်းသာခြင်းတယ်ဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားအေးအခုပြစ္ဆုတ်ပံဘဝချမ်းသာခြင်းတယ်ဆိုရင်ပြည့်စုံခြင်း၄မျိုးနဲ့ပြည့်စုံရမယ်နော်ပြည့်စုံခြင်းဆိုတော့တမ္ပတာပေါ့နော်တမ္ပတာပြည့်စုံခြင်းအဲ့ဒီတမ္ပတာတရား၄ပါးနဲ့ပြည့်စုံရဟုတ်လားအဲ့ဒီတမ္ပတာတရား၄ပါးကဘာလဲဆိုတော့ဥဋ္ဌာဏတမ္ပတာ အာရခတံ္မရာကလျာဏမိတ်တတံ္မရာတမဇီဝိတတံ္မရာအားတဲ့ပြည်စုံရမယ့်နော်အရာဌာန၄မျိုးဟုတ်လားဥဋ္ဌာဏတံ္မရာဆိုတာကလုံလဝရိယရှိရမယ်ကြိုးစားရမယ်အထောက်ရမယ်နော်ဥစ္စာပစ္စည်းကိုရှာရမယ်ဖွေရမယ်ဘလို့ရှာဖွေရမလဲဆိုတဲ့နီလန်းကိုလည်းသိရမယ်အဲ့ဒီနီလန်းသိတဲ့အပိုင်းမှာအကျုံးဝင်တဲ့ဥဋ္ဌာဏတံ္မရာလေးကိုနော်စီဝါရေးတစ်ခုကိုတကယ်လဲလုပ်ရမယ်လုပ်ရုံနဲ့မပြီးဘူးပါတော့လှုပ်လဲလှုပ်တက်ရမယ် နော်အကြောင်းတရားကိုမြင်ရမယ်လို့မြတ်စွာဘုရားအဲ့ဒီထဲမှာတော့ထည့်ဟောတယ်ဒီအလုံးနဲ့ပတ်သက်ပြီးတော့ဘလို့လုပ်ရင်ရမလဲဆိုတဲ့အကြောင်းတရားကိုမြင်ရမယ်ဟုတ်လားဥထာဏတမ္ပရာဆိုတာဟုတ်လားဘလို့လုပ်ရင်စီဝါဖြစ်မလဲလို့သိတယ်သိပြီးတဲ့နောက်တကယ်လဲလုပ်တယ်အဲ့ဒါကိုဘာခေါ်တော့ဥထာဏတမ္ပရာဟုတ်လားနောက်အရခတမ္ပရာဆိုတာကကိုရှာလို့ဖွေလို့ရထားတဲ့ဒီစီဝါဒီဥစ္စာဒီစီးစိမ်ကိုမပျက်စီးအောင်စောင့်တက်ရစောင့်ရှောက်တက်ရနော်ဒီလိုထားလို့ရှိရင်မင်းကတိမ့်သွားနိုင်တယ်တခိုးတမရခိုးသွားနိုင်တယ် ဟာပျောက်ပြက်ပြက်ပြက်တွေဖြစ်သွားနိုင်တယ်မြင်ပြီးတော့မပျောက်ပြက်အောင်မပျက်စီးအောင်သူများမဖြစ်စီးအောင်နော်ဒါဟုတ်ပါတော့ထိမ့်ထိမ့်သိမ့်သိမ့်စောင့်ရှောက်တက်ရမယ်ကာကွယ်တက်ရမယ်အဲ့ဒီအရေးချင်းလည်းရှိရမယ်နော်ရှာတဲ့ယုံနဲ့မရဘူးမပျက်မပျက်စီးအောင်လည်းပဲကာကွယ်တက်ရမယ်ဒါဟုတ်ပါခေါ်တော့အာရခတမ္ပရာတဲ့ဟုတ်လားနောက်တစ်ခုကကလျာဏမိတ်တတမ္ပရာတဲ့မိကောင်းဆွေကောင်းနဲ့လည်းပြည့်စုံရမယ်တဲ့နော်ဒီဘဝချမ်းသာခြင်းတဲ့ပုဂ္ဂိုလ်ဒါမိကောင်းဆွေကောင်းနဲ့ပြည့်စုံရမယ်ဆိုတဲ့နေရာမှာမြတ်စွာဘုရားဘယ်လိုလေးဟောထားတုံးဆိုတော့ တီလာရှိတဲ့လူနော်ပထမတရားတရားရှိတဲ့လူယုံကြည်မှုရှိတဲ့လူနဲ့ပေါင်းရမယ်နော်ကိုချင်းတရားကောင်းတဲ့တီလာရှိတဲ့လူနဲ့ပေါင်းရမယ်နောက်မနှမျောတဲ့စာကစွန့်လွတ်နိုင်တဲ့ပုံကိုယ်နဲ့ပေါင်းရမယ်ပညာဘောခန္ဓာအကြောင်းကိုသိတဲ့ပုံကိုယ်နဲ့ပေါင်းရမယ်ဟောဒီလေးချက်ကိုမှတ်ထားပြီးရင်ဒီလေးချက်ပြန်လာအောင်ပါဟုတ်လားတတ္တာတီလစာကပညာနော် ဒီလိုတရားတရားနဲ့ပြည့်စုံတဲ့ကိုချင်းသီလနဲ့ပြည့်စုံတဲ့စွန့်လွတ်မှုနဲ့ပြည့်စုံတဲ့သိမြင်နားလည်မှုနဲ့ပြည့်စုံတဲ့လူနဲ့ပေါင်းရမယ်ပေါင်းရုံနဲ့မရဘူးတဲ့သူ့ကိုအတုလိုက်ပြီးတော့ကိုလည်းပဲတရားတရားရှိအောင်သီလရှိအောင်စွန့်လွတ်နိုင်အောင်သိမြင်နားလည်အောင်လည်းကြိုးပမ်းအထောက်ရမယ်အလွန်ပြည့်စုံတဲ့ဘုံဘုံဟုတ်လားဒီပြောပြောတာလေမြတ်စွာဘုရားပြောတာလေနော်ကလျာဏမိတ်တတံ္မရာဆိုတာနော်အည်သွေးရှိတဲ့မိတ်ဆွေနဲ့ပေါင်းပြီးတော့ကိုယ်တိုင်လည်းအည်သွေးရှိအောင်သူ့ကိုအမိပြုပြီးတော့ကြိုးပမ်းအထောက်နိုင်ရမယ်ဒါသုံးခုမြောက်ပြည့်စုံရမယ်အကြောင်းတရားပါနော် နောက်သမဇီဝိတသမ္မာတဲ့ဒါကဘာတော့အသက်မွေးဝမ်းကြောင်းမှုပြုတဲ့နေရာမှာမျှတအောင် အသက်မွေးတတ်ရမယ်ပို့ပြီးတော့ရှင်းအောင်ပြောရလို့ရှိရင် ဝင်ငွေနဲ့ထွက်ငွေကိုနော်မျှတအောင် စီစစ်ပြီးတော့သုံးဆွဲတတ်ရမယ်နော်ကိုရှာနိုင်တာထက်ပို့ပြီးတော့ကိုသုံးတာမများစေရဘူးကိုရှာနိုင်တာထက်ပို့ပြီးတော့ကိုသုံးတာနည်းရမယ်ဒါမှသာလေ तू ကအဖတ်တင်မှာပေါ့နော်အဲ့ဒါကိုမြတ်စွာဘုရားနော်ငါရှာနိုင်တာဘယ်လောက်တုံးငါသုံးမှာဘယ်လောက်တုံးဆိုတာ ချိန်ကြည့်ရမယ်တဲ့ဘလောက်ထိမြတ်စွာဘုရားကရုဏာနဲ့ဟောတယ်ဆိုတော့ချိန်ဝင်ကင်တဲ့လူလို့ချိန်ဝင်ကင်တဲ့လူကဟာဘလောက်ကလေးဟိုဘက်ကတော့ตาသွားပြီဒီဘက်ကဘလောက်ตาသွားပြီဆိုတော့ဒီဘက်ကဘလောက်မြောက်သွားမလို့စဉ်းစားရနော်အဲ့တော့ဘလောက်လောက်ကလေးပဲตาတဲ့တယ်ဘလောက်လောက်ကတော့မตาတဲ့ဘူးသူနှိုင်းချိန်အဲ့ဒါမြတ်စွာဘုရားဥမာပေးတယ်ဟုတ်လားငါဘလောက်ရှာနိုင်တယ်လေငါရှာနိုင်တာကဘလောက်လဲအဲ့ဒါကိုကြည့်ပြီးတော့ငါဘလောက်သုံးမလဲဆိုတာကိုစဉ်းစားမယ်အခုလူတော်တော်များများအဲ့ဒီကိစ္စမှာအဲ့ဒီအင်္ဂါရချွတ်ယွင်းကြတာပေါ့နော် အောင်ဆိုသူတို့ကသူများသုံးရင်သုံးချင်တာပေါ့နော်ကိုသုံးရမယ့်အနေအထားကိုသူများနဲ့သွားတိုင်တာအဲ့ဒါကောကအလွယ်ကြီးလွယ်တော့တာပဲဘာလို့ဆိုကိုကသူများမှမဟုတ်ပဲကိုသူများကဘလောက်ရှာနိုင်မှမသိပဲဟုတ်လားဒါမဲ့လို့ကိုယ်လည်းမိုက်တဲ့ဘာမှမရှာနိုင်မဲ့သုံးတဲ့လူလည်းဖြစ်ချင်လည်းဖြစ်မယ်ပေါ့အဲ့တော့သူ့သူဘလို့ပဲဖြစ်နေနေကိုကတော့ကိုနဲ့ကိုပဲဘာလို့ရမှာတော့ရှင်ရမှာဟုတ်လားကိုဘလို့ရှာနိုင်တယ်လဲဘလောက်ရှာနိုင်တယ်လဲအဲ့ဒါကိုကြည့်ပြီးတော့ကိုဘလို့သုံးမလဲဘလောက်သုံးမလဲဆိုတာကိုစဉ်းစားမှာဟုတ်လား ကိုယ့်ရဲ့အတန်းအစားကိုယ့်ရဲ့အဆင့်ကိုသူများနဲ့သွားပြီးတော့ရှင်လို့မရအောင်အဲ့တော့ဒီနေရာမှာမြတ်စွာဘုရားဟောတာဘလောက်တဘာဝကြလဲဆိုရင်နည်းနည်းရှာပြီးတော့များများသုံးရင်လည်းပဲအတိပ္ပယ်မရှိဘူးဒါပြက်ကိုပြက်စီးမယ်ဟုတ်လားများများရှာပြီးတော့နည်းနည်းသုံးရင်လည်းမြတ်စွာဘုရားမချီးမွမ်းဘူးဟုတ်အဲအဲ့ဒီအစွန်းတစ်ဖက်ကိုလည်းသွားမနေနဲ့တချို့ကအများကြီးရှာပြီးတော့ဟာတကယ်မှကုတ်စည်းနေပြီးတော့ဘာမှကိုမသုံးတဲ့လူတွေလည်းရှိတယ်အဲ့ဒါကိုမြတ်စွာဘုရားဘယ်လိုဟောတော့ဆိုတော့ ဟိုကိုရှာနိုင်တာနည်းနည်းကိုသုံးတာများများဆိုရင်ဘာနဲ့တူလဲဆိုရင်တဖန်သီးစားတဲ့လူနဲ့တူတယ်လို့ကဲ့ရခံရလိမ့်မယ်တဲ့အဲ့ဒါဘုန်းတို့စားတဲ့ကိုသေချာကြည့်မှအတိပ္ပယ်လေးကသိတယ်တဖန်သီးစားရဆိုတော့ဘာပြောမဆိုဘုန်းတို့ဇီးဘူးပင်တို့တဖန်သီးတဖန်ပင်တို့စားခြင်းပြီဆိုရင်အပင်ပေါ်တက်ပြီးတော့ဆွတ်တာရှားတယ်အောက်ကနေပြစ်တာပေါ့နော်ဝရင်တုတ်တို့ဘာတို့ခဲတို့ဘာနဲ့ပြစ်လိုက်တယ်ဆိုရင်စားကျင်တာတစ်လုံးနှလုံးကျွေးလာတာဘရုံဘရုံဆိုအကုန်ကျွေးလာဖြုံတီးတာကိုပြောတာဟုတ်လား ကိုနဲ့မထိုက်တန်တာတွေကိုသုံးဆွဲတာနော်အဲအဲ့လိုကဲ့ရဲ့ခံရတတ်တယ်တဲ့နောက်ကိုကအများကြီးရှာနိုင်တယ်တကယ်ကိုပဲအဆင့်တန်းရှိရှိနေနိုင်ထိုင်နေတဲ့လူတယောက်ဒါပေမဲ့လို့အဆင့်မီအောင်သုံးဆွဲတာမရှိဘူးကို့အဆင့်တန်းကိုမှီအောင်မသုံးဆွဲနိုင်နှမျောနေတာသူကသိန်းတာကိုပဲအရသာခံနေတာဟုတ်လားအဲ့ဒါကြတော့လေမြတ်စွာဘုရားဘယ်လိုပြောလဲဆိုတော့ဒါလည်းပဲမချီးမွမ်းတိုက်ဘူးတဲ့ဘယ်လိုမျိုးကဲ့ရဲ့တရားရှိလဲသူကြတော့ ခုကိုးရမယ်အားကိုးရမယ်အားထားရမယ်သေရတဲ့လူလို့သူများကဲ့ရဲ့တာကိုခံရလိမ့်မယ်တဲ့သူ့မှာပတ်စံတွေသာရှိတာအဲ့ပတ်စံတွေကသူ့အတွက်အားကိုးရမှာဖြစ်ဘူးအဲ့ပတ်စံတွေကြောင့်သူဘာမှသိပ်ပြီးတော့ချမ်းချမ်းသာသာသူမနေလဲရအောင်ပြီးတော့သေတော့လည်းဘာဖြစ်တော့ထားခဲ့မှာပဲလေသူ့ကိုယ်သူတောင်မသုံးလောက်အောင်နော်ဟိုဒီလောက်ကြီးကုတ်စီးနေနေသူများပေးဖို့ဆိုတာသူတော်တော်ကိုမစင်သားတဲ့အနေအထားမှာရှိမယ်ဟုတ်လားအင်းထားတော့အဲ့ကျတော့ဘုန်းတို့ပြောရင်တာပါတော့ သမဇီဝိတသမ္မာရာဆိုတာဝင်ငွေနဲ့ထက်ငွေနဲ့ညီမျှအောင်နော်နေတတ်ရမယ်စားတတ်တောက်တတ်ရမယ်သုံးတတ်ဆွဲတတ်ရမယ်ဒါပြောတာနော်အဲ့ဒီသမ္မာရာတရား၄ပါးနဲ့ပြည့်စုံရင်သေချာပေါက်ဒီလိုဟာပါတော့ပြစ္ဆုတ်ပံမှာကြီးပွားမယ်ချမ်းသာမယ်လို့အဲ့လိုဟောတယ်ဟုတ်လားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားအဲ့ဒါလိုသမ္မာရာတရား၄ပါးနဲ့ပြည့်စုံလို့ကြီးပွားမှုချမ်းသာမှုကိုယ်မယ်ရလာပြီဆိုလို့ရှိရင်မပြီးသေးဘူးတဲ့အဲ့ဒီကြီးပွားမှုကိုထိန်းထားနိုင်ရမယ်အဲ့ဒါဘလို့ထိန်းမလို့အဲ့ဒါကိုမြတ်စွာဘုရားထက်ဟော ဆက်ပြီးတော့ဟောတယ်ဥမာပေးပြီးတော့ဟောတာသူကရေကန်ကြီးတကန်တစ်ဖက်ဆယ်ကန်ကြီးတစ်ဖက်ကပိတ်ထားတာဟိုဘက်ကတော့သူကဘောင်မရှိဘူးကုံမြင်နေပါတွေကရေတွေစီးကြလာမယ်ဒီနှိမ့်တဲ့ဘက်ကနေပြီးတော့ဘောင်ကြီးခတ်ပြီးပိတ်ထားအဲ့ဒါကိုတစ်ဖက်ဆယ်ကန်လို့ခေါ်တယ်ဟုတ်လားအဲ့ဒီတစ်ဖက်ဆယ်ကန်ကိုဘုံဘုံတို့ကြိုးကြမှာဆိုလို့အပေါက်တွေပါတွေဖောက်ထားရရှိတယ်ရေကိုလွတ်ပေးလို့လည်းရအောင်ပေါ့နော်အဲ့ဒီတစ်ဖက်ဆယ်ကန်ကြီးကိုနော်ဝင်ပေါက်တွေကိုအကုန်ပိတ်ထားတယ်ချောင်းတွေမြောင်းတွေအကုန်ပိတ်ထားပြီးတော့ထွက်ပေါက်တွေကိုအကုန်ဖွင့်ထားတယ်ဆိုလို့ရှိရင်သေချာပေါက်ဒီရေရပါတော့ခန့်သွား ဟုတ်လားဝင်ပေါက်တွေကိုအကုန်ဖွင့်ပြီးတော့ထွက်ပေါက်တွေကိုအကုန်လုံးပိတ်ထားမယ်ဆိုရင်တော့သေချာပေါက်ဒီကံကြီးဟာရေးတွေပြီးသွားမယ်အဲ့ဒါမျိုးဆိုဗျာဥမာပေးတာအဲ့လိုဆိုရင်ကိုကဒီတမ္ပရာတရား၄ပါးနဲ့ပြည့်စုံပြီးတော့ကိုပစ္စည်းတွေကိုရှားထားပြီးရပြီကံကြီးထဲမှာရေးတွေရောက်ပြီဟုတ်လားအဲ့ဒါကိုကထွက်ပေါက်တွေကိုမပိတ်ဘူးဆိုရင်အဲ့ဒီရေးကဘာဖြစ်သွားမှာလဲခန်းသွားမှာပေါ့နော်ယူထွက်ကုန်မယ်အဲ့ဒီထွက်ပေါက်၄ခုကိုမြတ်စွာဘုရားပါဟောတော့ဆိုတော့အဋ္ဌိရုဒ္ဒမိမကျူးအပျော်ပါမက်ဟုတ်လား သူရာဒုဒ္ဒမူရရှိဝအယက်သေးတာကျူးတယ်ဟုတ်လားပြီးတော့အခါဒုဒ္ဒကနန်းကျူးတယ်ကနန်းဆိုလောင်းကစားကိုပြောတာမိမကျူးတယ်မူရရှိဝကျူးတယ်အယက်ကောပါနော်အယက်အဓိကပေါ့ဟုတ်လားပြီးတော့ဘာတော့ကနန်းကျူးတယ်ဆိုတာလောင်းကစားကျူးတယ်ပါပမိတ်တာတယ်လေးခုမြောက်ကသူကမိတ်ရွှေပြက်ရှိတယ်အဲ့ဒီလေးခုရှိရင်တော့အဲ့ဒါဟိုထွက်ပေါက်တွေအကုန်ဖွင့်ပြီးတော့ဝင်ပေါက်တွေကိုပိတ်ထားတဲ့ရေကန်ကြီးလို့ပျက်စီးသွားမယ်ပေါ့နော် အဲ့ဒီလေးခုမလုပ်ဘူးဆိုလို့ရှိရင်တော့ထွက်ပေါက်ဖွင့်ပြီးတော့အဲဝင်ပေါက်ဖွင့်ပြီးတော့ထွက်ပေါက်ကိုပိတ်ထားတဲ့ရေကန်လို့ပြည့်စုံသွားပြီလို့အဲ့လိုမြတ်စွာဘုရားဟောဟုတ်လားဒါကဘုန်းဘုန်းတို့နော်မပျက်စီးစေဆိုတာနဲ့ပတ်သက်ပြီးတော့ပြစ္ဆုတ်ပံမှာကြီးပွားချမ်းသာဖို့ပြည့်စုံရမယ်တမ္ပရာတရား၄ပါးနဲ့ပိတ်ဆို့ရမယ်ထွက်ပေါက်ကြီး၄ခုကိုပြောတာဟုတ်လားအဲ့တော့မြတ်စွာဘုရားတရားမဆုံးသေးဘူးနော်သူတောင်းထားတဲ့လူကဘယ်လိုတောင်းတာပြစ္ဆုတ်ပံလည်းချမ်းသာခြင်းတယ်ပြီးတော့ဗါတော့တန်တရားမှာလည်းပဲချမ်းသာခြင်းတယ် ဘုံဘုံတော်ပြစ္ဆုတ်ပံဘဝနဲ့ပြီးတော်မှာမဟုတ်ဖဲကိုဟုတ်လားအဲ့တော့တန်တရားမှာချမ်းသာဖို့တော့မြတ်စွာဘုရားဗာဆက်ပြီးတော့ညွှန်ပြလဲဆိုတော့တတ္တာတိလစာကပညာဒီတရားလေးမျိုးနဲ့ပြည့်စုံရမယ်တဲ့ဆိုတော့ဘုံဘုံအရေးမြဲပြောရတယ်နော်ဒါလေးမှတ်ထားပြန်လာမယ်ဆိုတာပြောတာဟုတ်လားမြတ်စွာဘုရားရဲ့ဂုံကျေးဇူးမြတ်စွာဘုရားရဲ့အရေးသွေးမြတ်စွာဘုရားရဲ့အခြေအနေမှန်တွေကိုနော်တကယ်သိမြင်နာလဲပြီးတော့နော်ယုံကြည်တဲ့စိတ်ကြည်ညိုတဲ့စိတ်ရှိရမယ်ဒါသရာတရားပဲ။ ဖះပေါ်မှာကြည်ညိုမှုယုံကြည်မှုရှိရင်ကျန်တဲ့တရားနဲ့တန်ခါကံကံရဲ့ကျိုးမှာယုံမိသားပဲဟုတ်လားတရားတရားနဲ့ပြည့်စုံတယ်ဆိုတာနော်မြတ်စွာဘုရားဂုံတော်၉ပါးကိုနားလည်ပြီးတော့ယုံကြည်ရမယ်ဒါပြောတာဟုတ်လားပြီးတော့ဗါတော့တီလတံ္မာငါးပါးတီလပြည့်စုံရမယ်နော်စာကတံ္မာနော်ဆေးထားတဲ့လက်တောင်းလိုက်ပေးမယ်ဆိုတဲ့အနေအထားမျိုးနဲ့နော်ညီကတွေ့တာမှုနော်အလွန်နည်းတဲ့အနေအထားမျိုးနဲ့နှမျိုးဝန်တူမှုမစ္စရိယအငြိကြီးကိုရှေးကြောပြီးတော့နေတဲ့လူတယောက် ဖြစ်အောင်ကြိုးစားရမယ်ပေါ့ဟုတ်လားပြီးတော့ဗါတယ်လို့ပညာဘဝခန္ဓာရဲ့အနိစ္စဒုက္ခအနတ္တကိုသိမြင်တဲ့မြတ်စွာဘုရားတော့ဖြစ်ချင်းပြချင်းကိုမြင်နိုင်တဲ့ကိလေသာဒုတယ်ကိုနော်ထိုးဖောက်ဖျက်ဆီးပြစ်နိုင်တဲ့နောက်ဆုံးမဉဏ်ဖွဉဏ်ကိုရစေတဲ့ဒီလိုဉာဏ်လေးကိုဒီနေရာမှာပညာလို့ပြောတာဟုတ်လားဒါကြောင့်တန်တရားမှာချမ်းသာခြင်းတယ်ဆိုလို့ရှိရင်ကြတော့တတ္တာတိလာစာကပညာ၄မျိုးနော်တတ္တာတမ္မရာတိလတမ္မရာစာကတမ္မရာပညာတမ္မရာဒီလိုလေးမျိုးဆိုတာဘုရားဟောတယ်ဟုတ်လားဒါပါလဲဆိုတော့ ဒီကဇာနုသုတ်တံပေါ့နော်အဲ့တော့ဘုံဘုံတို့ဒါလေးကနော်အနာကုလစကမ္မတာနော်မရှုပ်မထွေးခြင်းနော်မရှုပ်အောင်နေတတ်တာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့နော်ဒါနော်လူငယ်ပိုင်းလူလတ်ပိုင်းဘဝနဲ့ပတ်သက်ပြီးတော့ဒီဥစ္စာကနော်ပြောထားတဲ့အပိုင်းပေါ့နော်ဆက်ပြီးတော့ဒီမရှုပ်ထွေးခြင်းဆိုတဲ့ဇာတ်နဲ့ပတ်သက်ပြီးတော့နော်လေးနေတဲ့ဒေသနာတွေနဲ့ဆက်ဆက်ပြီးတော့တွေးစရာလေးဖြစ်အောင်နည်းနည်းပြောခြင်းသေးတယ်ဟုတ်လားကြံတဲ့အချိန်လေးမှာ နော်ရှုပ်ထွေးတယ်ဆိုတဲ့စကားလုံးကနေပေအကျေကြီးလို့ဘုံဘုံပြောတယ်နော်အဲ့တော့အခုပြောမဲ့ဒီရှုပ်ထွေးခြင်းဆိုတာတွေကြတော့ तू ကအတိပ္ပယ်တွေကအများကြီးလေးနဲ့သွားတယ်အဲ့ဒါတွေမရှုပ်ထွေးမှဒီမင်္ဂလာနဲ့ပြည့်စုံတယ်လို့ဆိုလိုတာတော့မဟုတ်ပါဘူးမရှုပ်ထွေးဘူးဆိုတဲ့စကားလုံးနဲ့ပတ်သက်ဆက်ဆက်နေတဲ့လေးနဲ့တဲ့ဒေသနာကိုဓမ္မပဟုတုတဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပဲပြောတာအခုပြောမဲ့အရာတွေနဲ့ပြည့်စုံမှဟာအနာကုလသကမ္မန္တမင်္ဂလာနဲ့ပြည့်စုံတာလို့ဘုံဘုံကဆိုလိုတာမဟုတ်ဘူးနော် ဒါပေမဲ့မရှုပ်ထွေးခြင်းဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့နော်ဒေသနာတော်တွေနဲ့ဒေသနာတော်တွေထဲမှာလာတဲ့အကြောင်းအရာတွေကိုနော်ဓမ္မဘုဒ္ဓရစေဖို့ဆိုတဲ့ရည်ရွယ်ချက်တက်တက်နဲ့အခုနောက်ကျန်တဲ့အကြောင်းအရာလေးကိုပြောမယ်အဲ့ဒါပါလဲဆိုတော့ပထမဒေသနာတစ်ခုဒါလူတော်တော်များများကြားဘူးပါတယ်နော်ဒေသနာချင်းကိုနော်ဆက်ဆက်ပြီးတော့တွေးရတာလည်းပဲအရသာတစ်မျိုးရှိစေခြင်းလို့ဘုံဘွားဒါလေးကိုပြောတာဘုံဘွားတို့နိဒာနာဘကတန်ရုပ်ပါဠိတော်မှာမှတ်တမ်းတင်ထားတဲ့အကြောင်းအရာတစ်ခုပေါ့နော် ရှင်အနန္ဒာကမြတ်စွာဘုရားကိုလျှောက်တယ်လေပရိစ္ဆေသမုပ္ပါတရားဟာသူ့ဉာဏ်ထဲမှာအလွန်မှပေါ်လွင်တယ်ထင်ရှားတယ်လွယ်ကူတယ်လို့တောင်ထင်ရတယ်အဲ့ဒါလိုပြောတော့မြတ်စွာဘုရားအနန္ဒာအဲ့ဒါလိုမပြောနဲ့ပရိစ္ဆေသမုပ္ပါဟာလွယ်လဲမလွယ်ဘူးနော်ပေါ်လွင်ထင်ရှားမှုမရှိဘူးလေးနဲ့တည်းခက်ခဲတယ်နှက်နဲတယ်ပေါ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့မြတ်စွာဘုရားစကားတခွန်းပြောတယ်ဧတတနာဓမ္မတာအနန္တုဘောဓာအပတိဝေဒာဧဝမေယံပဇာတန္တာကုလကဇာတာကုလကန္တိကဇာတာမုံဇပပ္ပဇဗုဒ္ဓာ အပါယံဒုက္ခရင်ဝိနိပါဒံတန်တာရဏတိဝတ္တတိဒီပရိစ္ဆေသမုပ္ပါအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့ဒီဖြစ်စဉ်ကို နားမလည်ကြလို့တော့ဒီဖြစ်စဉ်ကိုထိုးထွင်းပြီးတော့မသိကြလို့ဟောဒီတတ္တဝါတွေဟာတဲ့နော်အပါယံဒုက္ခရင်ဝိနိပါဒံတန်တာရဏတိဝတ္တတိနော်ပျက်စီးသဖြင့်ကြာရမကောင်းသဖြင့်လားရဖယိုဖယဲပျက်စီးရဲ့ကြာရဒီအပေတန်တရားကိုသူတို့ မလွန်မြောက်နိုင်ဘူးတဲ့ အပေတန်တရားအပါဝင်ဒီဒုက္ခပုံကိုသူတို့မလွန်မြောက်နိုင်ဘူးအဲ့ဒီမှာဘုံဘုံတို့မြတ်စွာဘုရားသုံးလုံးသွားတယ်သူတို့ရှိရစကလုံးလေးသုံးလုံးကပြောစရာလုံးကောင်းတယ်တန္တာ ကုလကဇာတာ ကုလဂန္တိကဇာတာ မုံဇပပ္ပဇဘူတာနော်တန္တာ ကုလကဇာတာဆိုတာချီဝင်ဥပေါကြီးလို့ရှုပ်ထွေးနေကြတယ်လို့ပြောတာဒီចောင်းကျိုးဆက်နော်တဘာဝဖြစ်စဉ်ကိုကိုယ်ခန္ဓာရဲ့ចောင်းကျိုးဆက်သဘာဝဖြစ်စဉ်ကိုအမှန်ကန်မသိမမြင်နားမလဲလို့ ဒီသတ္တဝါတွေရဲ့အနေအထားခြိဝင်ဥပေါက်နေတယ်လို့ရှုပ်နေတယ်လို့ပြောတာဘယ်ဟာစရှင်းလို့ရှင်းရမှာမသိဘူးနော်တန္တကုလတန္တကုလကဇာတာဆိုခြိဝင်ဥပေါက်ပြောတာနော်ကုလကန္တိကဇာတာတဲ့ဒါပါတော့ဆိုဟိုစာပေါင်းတိုက်ကြီးလို့ရှုပ်နေတယ်တဲ့အဲစာပေါင်းတိုက်ကြည့်ကြည့်ပါအောင်ဘယ်လောက်ရှုပ်တော့နော်ဘယ်အမြင်လေးကဘယ်သွားပြီးတော့ဘယ်ဆုံးတယ်ဆိုတော့တိတိကျကျမသိနိုင်ဘူးရှုပ်ထွေးနေတယ်ဟုတ်လားမုံစပပ္ပစဗုဒ္ဓတဲ့ နော်မြက်ခင်းပြင်နော်မြက်တွေမြက်ချောက်တွေဟာကိုင်းချောက်တွေပေါက်နေတယ်တကယ်ကိုရှုပ်ထွေးတဲ့နော်မြက်တော်ကြီးတွေမြင်ကြည့်လိုက် ဟုတ်လားတိုးရဲဖို့တောင်မလွယ်ဘူးနော်မြက်တော်ကိုင်းတော်တွေဟုတ်လားရှုပ်ထွေးနေဘာမှကိုမမြင်ရအောင်နော်အဲတတဝါတွေရဲ့အနေအထားကိုမြတ်စွာဘုရားအဲ့ဒါလိုလေးပြောတာဟုတ်လားတန်တရားထဲမှာနော်ရှုပ်ထွေးမှုမျိုးစုံကိုသူတို့ရှင်းလင်းအောင်မလုပ်နိုင်မဲနဲ့နော်အပေတန်တရားကိုသူတို့တက်ဆင်းရင်းနဲ့ နော်ဒုက္ခတွေကနေသူတို့မလွတ်ကြဘူးဘာဖြစ်လို့တော့ဒီပြိဿသမုပ္ပါနော်အကြောင်းအကျိုးဆက်ဆက်ဖြစ်ပေါ်ပြောင်းလဲနေတဲ့သဘာဝကိုမသိတာဘဝခန္ဓာဆိုတာတကယ်တမ်းကနော်ဆင်းရဲဒုက္ခတွေပဲအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့နော်ဒုက္ခအစဉ်အတန်းတက်တက်ပဲပေါ့နော်ဘုံတော့ဒါကိုဒုက္ခအစဉ်အတန်းတက်တက်လို့မသိဘူးပေါ့နော်ဘာကြောင့်ဘာဘာဖြစ်တယ်လို့လည်းမသိဘူးဒီဖြစ်နေတဲ့ဟာလည်းဘာဆိုတာလည်းမသိဘူးပေါ့ဟုတ်လား တကယ်တမ်းကိုယ့်ဘဝရဲ့ဖြစ်စဉ်ဟာဘာလဲတော့ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတသမုဒယဟောတိပရိစ္ဆေသမုပ္ပါရဲ့နောက်ဆုံးအပိုက်ကလေးဒါလူတိုင်းရနေတာပဲလေအဲ့ဘဝကိုမြတ်စွာဘုရားမှန်မှန်ကန်ကန်နော်ဝေဖန်သုံးသပ်ပြထားတာဘဝဆိုတာဒါပဲလို့ပြောထားတာဘာတဲ့တုံဘဝဆိုတာနော်ဒုက္ခရဲ့အစဉ်အတန်းနော်ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတသမုဒယဟောတိဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတကေဝလဆိုတာတက်တက်ဘာမှမရောဘူး ဘာတက်တက်လဲဆိုတော့ဒုက္ခခန္ဓာတာဒုက္ခဆိုတာဆင်းရဲခန္ဓာဆိုတာအစုအပုံဆင်းရဲအစုအပုံကြီးတက်တက်ဆင်းရဲမှာတခုတည်းလည်းမဟုတ်ဘူးအစုအပုံကြီးဟုတ်လားအဲ့ဒီအဆင်းရဲအစုပုံကြီးထဲမှာဒုက္ခလေးနည်းနည်းလေးမြန်ပါလိမလားလို့မမျှော်လင့်နဲ့အဲ့ဒီဘာမှမပါဘူးဆင်းရဲဒုက္ခအစုပုံကြီးတက်တက်ပေါ့နော်ဧဝမေတ္တအဲ့ဒီလိုနဲ့နော်ကေဝလတ္တဒုက္ခခန္ဓာတဆင်းရဲအစုအပုံကြီးတက်တက်တာလည်းဖြစ်ပေါ်နေတာဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတသမှုရေဟောတိ နော်ဘဝဆိုတာဒါပဲဒါပေမဲ့ဘုန်းဘုန်းတို့အဲ့ဒါကိုသိလားမသိဘူးမသိတဲ့အခါကျတော့ဘဝအပေါ်မှာမမောမှုရှိတယ်ဟုတ်လားဒီဘဝနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့ကာမပေါ်မှာမမောမှုရှိတယ်ဟုတ်လားဘဝနဲ့ကာမပေါ်မှာအကြီးအကျယ်ဆွဲလန်းနေတဲ့အတွက်ကြောင့်ဘဝကလည်းမလွတ်ဘူးကာမကလည်းမလွတ်ဘူးအဲ့တော့ကာမနဲ့ပတ်သက်တဲ့ဒုက္ခကိုလည်းဘုန်းဘုန်းတို့ရင်ဆိုင်ဖြေရှင်းရတယ်ဘဝနဲ့ပတ်သက်တဲ့ဒုက္ခတွေကိုလည်းကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေခံရတယ်အဲ့တော့ကိုယ့်ဘဝဘယ်လိုဖြစ်နေတုံးဆိုတော့မြတ်စွာဘုရားသုံးသပ်ပြတာနော်ခြေဝင်ဥပေါက်လို့ရှုပ်ထွေးနေတယ် ဟုတ်လားစာပေါင်းတိုက်လို့ရှုပ်ထွေးနေတယ်နော်ကိုင်းတော်မြက်တော်ကြီးလို့ရှုပ်ထွေးနေတယ်ဒါသုံးထားတယ်ဟုတ်လားဒါကြောင့်မရှုပ်ထွေးအောင်နေရမယ်ဆိုတဲ့ဥစ္စာကိုနော်ဒီဒေသနာလေးတွေနဲ့နော်ဘုသူတအနေနဲ့တွဲဖက်ပြီးတော့စဉ်းစားဖို့ဘုံဘုံပြောပြတာဟုတ်လားနော်ဒီလိုနဲ့နဲ့နေနေနေနိုင်မှဒီမင်္ဂလာပြည့်စုံတယ်လို့ဆိုလိုတာတော့မဟုတ်ဘူးနော်ဟုတ်လားအဲ့လိုနေနိုင်မယ်ဆိုရင်တော့ပိုးပြီးတော့မင်္ဂလာရှိသွားမှာတော့အသေးချာပဲဟုတ်လား နောက်ထပ်ဘုံဘုံတို့ဒီအရှုပ်ဆိုတာနဲ့ပတ်သက်ပြီးတော့ပြောကြကောင်းတဲ့အကြောင်းအရာတစ်ခုနော်အချိန်ကမရှိတော့ဘူးအဲ့တော့နည်းနည်းပဲ2မိနစ်3မိနစ်လောက်ပြောလိုက်လေရပါတယ်လေဟုတ်လားအဲ့ဒါဘုံဘုံတို့ဝိတ္တုတိမဲ့ကျမ်းစာဆိုတာအလွန်မှထင်ရှားတယ်ပေါ့နော်အလွန်လည်းပဲကောင်းမွန်ပြည့်စုံတဲ့ဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားတဲ့နော်ကျမ်းစာတွေတဲကကျမ်းစာတစ်ခုအဲ့ဒီဝိတ္တုတိမဲ့ကျမ်းစာကြီးဟာနော်မြတ်စွာဘုရားရဲ့တုတ်တန်တရားဒေသနာတစ်ပုဒ်ကိုအခြေခံပြီးတော့အဲ့ဒီတရားဂါထာတစ်ပုဒ်ကိုအခြေခံပြီးတော့ရေးထားတာ အဲ့ဒီဂါထာဘာလဲဆိုတော့တိလေပရိဒါယနရောတပင်ညောစိတ်တံပင်ညင်စဘာဝယအာတပိနိပကောဘိကုတောဣမံဝိစတေယေစတံဒီဂါထာလေးကိုအခြေခံရေးတာဒီဂါထာလေးကဘာလို့မြတ်စွာဘုရားဟောရတော့ဆိုတော့နှစ်သားတစ်ပါးကမြတ်စွာဘုရားကိုလာပြီးတော့မေးတယ်တဲ့အန္တောဇတာဗဟိဇတာဇတာယဇတိတာပဇာတန်တန်ဂေါရမပု္ပ္ပာယီကောဣမံဝိစတေယေစတံအရှင်ဘုရားတဲ့တတ္တဝါတွေမှာ အပြင်ကလည်းရှုပ်နေတယ်တဲ့အတွင်းကလည်းရှုပ်နေတယ် နော်ရှုပ်ဆိုတဲ့စကားလုံးကဇတဆိုတာအရှုပ်ထွေးပဲအဲဘုံအဘိဓမ္မာလေးကြည့်ခဲ့တယ်ဇတဘလိုမြန်နော်အတိပယ်တွေရသေးလေဆိုသူ့ရဲ့အဓိကအတိပယ်ကအရှုပ်ထွေးပဲခုနတုန်းကအာကုလဆိုတာလည်းအရှုပ်ထွေးပဲအနာကုလဆိုတာအရှုပ်ထွေးမရှိတာဟုတ်လားမရှုပ်အောင်လုပ်တတ်တာပေါ့နော်အနာကုလအနာကုလဇကမ္မတာအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဒါတွေပြောနေတာဟုတ်လားအန်ဒောဇတာအတွင်းထဲမှာလည်းရှုပ်နေတယ်ဗဟိဇတာအပြင်ဘက်ကလည်းရှုပ်နေတယ်အပြင်ကရှုပ်တယ်ဆိုတာအာယုန်နဲ့ရှုပ်တာကိုပြောတာအတွင်းကရှုပ်တယ်ဆိုတာကိလေသာနဲ့ရှုပ်တာကိုပြောတာ ဟုတ်လားအဲ့လိုမျိုးအရှုပ်တွေနဲ့ဇတာယဇတိတာပဇာတဲ့ဒီတတ္တဝါတဲ့အဲ့ဒီအရှုပ်တွေနဲ့ရှုပ်ထွေးခတ်ပြီးတော့နေနေကြတာတဲ့တန်တန်ဂေါရမပု္ပ္ပာမိကောဣမဝိဇတိစေတံမြတ်စွာဘုရားကိုတပည့်တော်မေးပါတယ်တဲ့ဘလို့နီးနဲ့ဘလို့လူဟာအဲ့ဒီအရှုပ်တွေကိုရှင်းအောင် လုပ်နိုင်မလဲတဲ့နော်အရှုပ်ကိုရှင်းအောင်ဘလို့လူဟာဘလို့နီးနဲ့လုပ်နိုင်မလဲဆိုတော့မြတ်စွာဘုရားအဲ့ဒီမှာဟောတာတိလေပရိဋ္ဌာယနရောတပညောတယ်နော်အရှုပ်ရှင်းကျင်တဲ့လူဟာပထမကိုချင်းတီလာမှာတီရမယ်တဲ့ ဟုတ်လားကိုယ့်ရဲ့ကိုချင်းတီလာမဖြူစင်ဘူးဆိုရင်ကိုယ့်ရဲ့အရှုပ်ရှင်းတဲ့လုပ်ငန်းစဉ်မှာသူကနောက်ဆန်တငငင်ဖြစ်တတ်တယ်ဒါကြောင့်မို့လို့တီလာဖြူစင်မှုပေါ်မှာဘာလို့မလို့ရက်တီရမယ်ပေါ့နော်တီလေပြိဋ္ဌာယအဲ့လိုလူကဘယ်လိုလူတုံးဆိုတော့နရောတပညောသူကပင်ကိုညာလည်းရှိအောင်မှပင်ကိုညာမရှိဘဲနဲ့ဆိုရင်လည်းပဲတရားတို့တရားမြတ်ကမရနိုင်ဘူးဆိုတော့တိဟိတ်မဖြစ်ဘူးဆိုရင်တရားတို့တရားမြတ်မရနိုင်ဘူးဒီဘဝမှာဘယ်လိုလုပ်လို့မရနိုင်သေးဘူးဟုတ်လား လို့တရားထုတရားမြတ်ရကျင်တယ်အရှုပ်ရှင်းကျင်တယ်ဆိုရင်လည်းပဲ तू ကအရင်တောင်းဆိုတာပါတော့ပင်ကိုညံလေးတော့လည်းပါရအောင်ပဲထိုက်တဲ့အကောင်အဆိုးပြောတဲ့စကားလေးလောက်တော့ခွဲခြမ်းပြီးတော့နားလေတဲ့အဆင့်တော့ရှိရမယ်ဒါကတော့လူတိုင်းနည်းနည်းရှိပါတယ်ဒီချက်ကတော့အားငယ်စရာမရှိဘူးဟုတ်လားအဲ့လိုပင်ကိုညံရှိတဲ့လူဟာသီလပေါ်မှာယက်တည်ပြီးတော့စိတ်တံပြင်းရင်စဘာဝယံနော်စိတ်တံဆိုတာတော့တမာတိကိုယဉ်ညွန်းတာနော်ပင်ညင်စပညာဆိုတာအတိကိုယဉ်ညွန်းတာနော်အဲ့ဒီတမာတိနဲ့ပညာကိုပွားမယ်ဆိုလို့ရှိရင်တဲ့ အာတပိနိပကောပိခုလုံလဝရိယနဲ့ဉာဏ်ပညာရင့်ကျက်တဲ့အဲ့ဒီပုဂ္ဂိုလ်ဟာသောဣမံဝိဇတေယစတံအဲ့ဒီအရှုပ်တွေကိုသူရှင်းနိုင်လိမ့်မယ်တဲ့ယေတံရာဘောဇဒောဇောဇအဝိဇ္ဇာဇဝိရာစီတာခိနာတဝအရဟံတောတေတံဝိဇတိတာဇတာတဲ့ရာဂဒေါသမောဟအဝိဇ္ဇာတွေအကုန်လုံးကုံသွားပြီဆိုရင်အဲ့ဒီယဟန္တာပုဂ္ဂိုလ်ဟာအရှုပ်တွေကိုအကုန်လုံးရှင်းပြီးသွားပြီလို့ဆိုရမယ်တဲ့နော်ယထနာမင်းစရူပင်းစအတေတံဥပါရုစတိပဋိကံရူပတင်ညာစဣထေတာစိတ်စတိဇတာ အဲဒါဘုံဘုံကအကုန်လုံးစုံအောင်ပြောလိုက်တာပါဘုရားသုံးခါထာဟောတာဟိုသုံးခါထာလုံးပြောလိုက်တယ်နောက်ဆုံးခါထာရဲ့အဓိပ္ပာယ်ကနော်ရုပ်တည်နံတွေအကုန်လုံးချုပ်ပြီးတော့နော်ပဋိကဆိုတဲ့ထိပါလိုတဲ့အမှတ်တင်ညာနော်ရူပတင်ညာနော်ဒီတင်ညာတွေအကုန်ချုပ်ပြီးတော့နော်ဆိုတော့ပြောတာဒါဒါယဟန္တာပုဂ္ဂိုလ်ပဲရည်ညွှန်းတာပါပဲဟုတ်လားအဲ့ဒီလိုအနေအထားမျိုးနိဗ္ဗာန်ပေါ့နော်ဒီနိဗ္ဗာန်မှာအကုန်လုံးဒီအရှုပ်အထွေးတွေဟာရှင်းသွားတယ်လို့အဲ့လိုပြောတာဟုတ်လားအဲ့ဒါဘုံဘုံတို့ နော်ရှုပ်ထွေးမှုမရှိတာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့ဒါကဏိဟုံးပိုင်းလေးမှာလေးနဲ့တဲ့ဒေသနာလေးတွေကိုဓမ္မဘုဒ္ဓဖြစ်စေဖို့ပြောပြတာဟုတ်လားအဲ့တော့ဒီဒေသနာကဒီအနာကုလာစကမ္မန္တာဆိုတာကဟာယာကဒေါသမောဟအရှုပ်တွေအကုန်လုံးကုန်သွားမှဒီမင်္ဂလာနဲ့ပြည့်စုံတာလို့ဆိုလိုတာမဟုတ်ဘူးနော်နော်အပေါ်ရအရှုပ်တွေမလုံနိုင်ရင်လည်းဒါမင်္ဂလာပဲဒါပေမဲ့နောက်ဆုံးအဲ့ဒီလောက်ထိလုံနိုင်မယ်ဘာမှကိုဘဝအရှုပ်တွေကိုမရှိတော့ဘူးဆိုရင်တော့အတိုင်းထက်လွန်မင်္ဂလာတော့လည်းဖြစ်သွားမှာပေါ့သို့တော်ရည်ရွယ်ချက်ကဘလို့ရည်ရွယ်ချက်နဲ့ဘုံဘုံပြောတာတော့ ဓမ္မဘုဒ္ဓဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြောတာဟုတ်လားအဲ့တော့ဘုန်းဘုန်းတို့နော်အနာကုလသကမ္မန္တမင်္ဂလာနဲ့ပတ်သက်ပြီးတော့နော်ရှင်းရှင်းလင်းလင်းနားလည်ထားရမှာဘဝမှာမရှုပ်အောင် နေရရမယ်မရှုပ်အောင်ပြောတတ်ရမယ်မရှုပ်အောင်တွေးတတ်ရမယ်နော်ဘလို့နေတာဘလို့လှုပ်တာဘလို့ပြောတာဘလို့တွေးတာတွေကရှုပ်ထွေးတယ်လေဆိုတာဏိဒံပိုင်းတော့ဘုံဘုံပြည့်ပြည့်စုံစုံပြောထားပြီးပြီနော်မလှုပ်တင်တာကိုလှုပ်တာရှုပ်ထွေးကြောင်းလှုပ်တင်တာကိုမလှုပ်တာရှုပ်ထွေးကြောင်းအနှစ်သာရလေးအဲ့ဒါလေးကိုဘုံဘုံတို့ကောင်းကောင်းလေး မှတ်မိအောင်မှတ်ရမယ်ဟုတ်လားလှုပ်တင်တာလှုပ်ရင်ရှုပ်မယ်လှုပ်တင်တာမလှုပ်ရင်လည်းရှုပ်မယ်ဟုတ်လားမပြောတင်တာပြောမယ်ပြောတင်တာမပြောဘူးဒီထဲမှာကျုံဝင်သွားပြီနော်မတွေးတင်တာတွေးမယ်တွေးတင်တာမတွေးဘူးဒါဆိုရင်ဘာလို့ရှုပ်လိမ့်မယ်ဟုတ်လားအဲ့ဒါလို့ရှုပ်မယ်ဆိုရင်ဒါအမင်္ဂလာဖြစ်မယ်ပေါ့ဟုတ်လားဒါကြောင့်အမင်္ဂလာမဖြစ်အောင်မင်္ဂလာဖြစ်အောင်လှုပ်တင်တာကိုလှုပ်ရမယ်မလှုပ်တင်တာကိုရှောင်နိုင်အောင်ကြိုးစားရမယ်ကို့ဘဝကိုရှုပ်ထွေးအောင်မနေရဘူးကို့ကြောင့်သူများကိုလည်းပဲမရှုပ်စေရဘူးဟုတ်လားအဲ့ဒါလို့ဘုံဘုံတို့ နေတတ်မယ်ဆိုလို့ရှိရင်ဒါမင်္ဂလာရှိတဲ့ပုဂ္ဂိုလ်ဖြစ်မယ်ပေါ့နော်ဒါကြောင့်အနာကုလသကမ္မန္တာဘဝမှာမရှုပ်အောင်နေတတ်ကြတဲ့နောက်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာဘုညာမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း